အာတိဝိသောဗမသုတ်တံတရားတော့သုံးလခွေနေအစပြီးတော့ဟောပြီးခဲ့တာနှစ်သတင်းရှိတော့ဒီနေ့ဇာတိယအချိန်မြောက်ပါငွေကြီးလေးကောင်နဲ့မဟာဘုံလေးပါတူတဲ့အကြောင်းဒီနေ့ကဟောခဲ့တာတော်တော်ပြီးသွားပါပြီ မွေလေးကောင်က၄ပါးဗုဒ္ဓသူသာ၅ပြာ၅ခန္ဓာနှင့်မိညာယံပဲတဆွဲချက်ကြောင်းမူလေးကောင်နဲ့တူတဲ့မဟာဘုလေးပါးကြောင့်လည်းပဲထွက်ပြေးရတယ်။ဒါကြောက်ပြီးထွက်ပြေးရ။သူသာ၅ယောက်နဲ့တူတဲ့ခန္ဓာ၅ပါးကိုကြောက်ပြီးတော့လည်းထွက်ပြေးရတယ်။ ။ဒါကြောင့်သုသာ၅ပြာ၅ခန္ဓာနှင့်ဆိုတာ၅ခန္ဓာနဲ့သုသာ၅ယောက်နဲ့ပြုတဲ့၅ခန္ဓာနဲ့တကွာလို့ဆိုလိုတယ်။မိညာယံပဲဒါဆွဲချက်ကြောင်းအဲမိမိခြေချောင်းဝင်ပြီးတော့နေတဲ့ငယ်တငယ်ချင်းရံသူကြီးအဲ့ဒီလူလည်းပဲကြောက်လို့သုံးဥပေါ့လေသုံးဌာနငွေလေးကောင်ကိုကြောက်လို့ရံသူ၅ဥကိုကြောက်လို့ မိမိငယ်ငယ်ချင်းဖြစ်တဲ့ရန်သူကြီးကိုလည်းကြောက်လို့အဲဒီကြောက်ရတဲ့ဘေးရန်အန္တရာယ်၃မျိုးကြောက်ထွက်ပြေးတယ်ဆိုတဲ့အဓိပ္ပာယ်ပေါ်အောင်လို့ဒီလင်္ကာကစီထားတယ်လို့နင်းလေးပါလေအပူထက်တာတော့မဟုတ်ဘူးအသုံးကြလို့ထက်တယ် မွေလေးကောင်ကလေးပါဗုဒ္ဓသူသာငါးပြားငါးခန္ဓာနှင့်မိညာယံပဲတဆွဲကြကြောင်းဒီလိုဆိုတာလေအဲမွေလေးကောင်နဲ့တူးတဲ့ဒါလေးပါကိုလည်းကြောက်လို့ယံသူငါးပါးနဲ့ယံသူငါးယောက်နဲ့တူးတဲ့ခန္ဓာငါးပါးကိုလည်းကြောက်လို့မိမိငယ်တငယ်ချင်း မိတ်ဆွေညာနဲ့တူတဲ့ရန်သူကိုလည်းကြောက်လို့ဒီသုံးဌာနကြောင့်ထွက်ပြေးတယ်ထွက်ပြေးတော့ဘယ်ရောက်တော့ဆိုတော့မိညာယံပဲတဆွဲကြကြောင်းရွာဘက်သုံည6ဒွါရသို့ရွာပြကုန်းပုံညလို့ပါဠိကတော့ပုံညကာမလို့ခေါ်တယ်ရွာပြသုံညအဲရွာပြကုန်းရောက်သွားတယ် ရွာကျဲ3ည6ဒွါရသို့ရွာကျဲကုန်းစွာဒွါရ6ပါနောက်မှကျဲဟောရောက်ရွာကျဲ3ည6ဒွါရသို့ရောက်ကတဘုံ3စုံတမျှဝင်လာကြ၍မဲ့ဒီမှာလဲရွာရဲရောက်နေဘာမှလည်းမစားမတော့မသုံးရဘူးသုံးစုံတမျှဝင်လာကြ၍တမျှ6ရောက်ဝင်လာတယ် ဘောကလေးသွယ်မြစ်ပင်လေဤဤဝဲကံသာတက္ကာယမှာအဲဒွါရဲ့၃ည6ဒွါရတဲ့ရောက်ခတဖုံသုံးစုံသမျှဝင်လာကြ၍အဲဒီရောက်လာတော့ရောက်ကတဖုံ6အာယုံဟုသုံးစုံသမျှအဲအာယုံ6ပါးဤဟုသော သုံးစုံဓမြဓမြ6ရောက်ဝင်လာကြလို့မနေသာတော့တစ်ခါပြည့်ရပြန်တော့ဒါတစ်ဆင့်ပဲရောက်သွားတော့ဆိုတော့ဩဃလေးပဲမြစ်ပင်လေဩဃလေးပဲဒီဥသာမြစ်ပင်လေကြီးရောက်ဩဃလေးပဲမြစ်ပင်လေဤဤဝေကံစာသက္ကာယမဒီဝေကံကသက္ကာယဤဝေကံစာသက္ကာယမခေမနိဗ္ဗာန်ဟူကံထံသို့ဘေးရနေရကင်းတဲ့ဌာနဆိုတော့ဟူပဲကမ်းမယ် จิตတံမဲခင်ဖောင်ဖွဲ့ဆင်၍ဖောင်ကတော့မဲခင်7ပါးတရားတွေတော့ဖောင်ပြန်အတွင်ကူရဲ့အာထုတ်ချက်ပြန်ဝိရိယနဲ့အာထုတ်ပြီးတော့ကူလိုက်ရတယ်။ဟိုဘက်အရောက်ကူးမြောက်သူမှယဟန္တာရီဟိုဘက်ရောက်ရင်ဖြင့်ယဟန္တာဖြစ်ပြီ။ကောင်းစွာညွှန်ကြားကဲသူကဖရာမြတ်ပေရီ။ကောင်းစွာညွှန်ကြားတဲ့ ဝေဇိုးကြီးတွေကတနေ့ကြိုက်လိမ့်မယ်မင်းအခွင့်သာတဲ့အခါထွက်ပြေးစသည်ဖြင့်သတိပေးညွှန်ကြားတာကအချားမဟုတ်ဘူးများစွာဘုရားပဲကောင်းစွာညွှန်ကြားခဲ့သူကဘုရားမြတ်ပေ၏ဘုရားမြတ်စွာသည်ဒါရင်ပါလေးတစ်ခေါက်ဆိုလိုက်ကြအောင်လို့ခေါင်းစဉ်လေးမွေလေးကောင်းကမွေလေးကောင်းကလေးပါဗုဒ္ဓလေးပါဗုဒ္ဓ သုသငါးပြာသုသငါးပြာသာခန္ဓာနှင်းသာခန္ဓာနှင်းမိညာယံပဲမိညာယံပဲသာဆွဲချက်ကြောင့်သာဆွဲချက်ကြောင့်ရွာပြည့်သုံးညရွာပြည့်သုံးညထောက်တော်ရသောထောက်တော်ရသောယောက်ကတဖုံယောက်ကတဖုံ၆အာယုံဟု၆အာယုံဟုသုံးစုံသည်များသုံးစုံသည်များ လာကြ၍ဝင်လာကြ၍ဩဃလေးသွဲဩဃလေးသွဲမြစ်ပင်လေဤမြစ်ပင်လေဤဝေကံသာဤဝေကံသာသက္ကာယမှာသက္ကာယမှာ ခေမနိဗ္ဗံခေမနိဗ္ဗံကိုကံထံသို့ကိုကံထံသို့จิตတံမကင်จิตတံမကင်ပေါင်းဖွဲ့ဆင်၍ပေါင်းဖွဲ့ဆင်၍အတွင်ကူရဲ့ အာထုချက်ဖြင့်အာထုချက်ဖြင့်ကိုယ်ပဲအရောက်ကိုယ်ပဲအရောက်ကူးမြောက်သူမှာကူးမြောက်သူမှာယဟန္တာရီယဟန္တာရီကောင်းစွာညွန်ကြားကောင်းစွာညွန်ကြားကဲသူကကဲသူကဘုရားမြတ်စွာရီဘုရားမြတ်စွာရီနည်းနည်းဒါလေးပါ မွေလေးကောင်က၄ပါးဗုဒ္ဓမွေကြီး၄ကောင်ကမဟာဘုတ်၄ပါးနဲ့တူတယ်မွေကြီး၄ကောင်ဆိုတာမဟာဘုတ်၄ပါးကိုခေါ်တယ်လို့မြတ်စွာဘုရားလိုအပ်တဲ့နဲ့ကိုဖော်ပြပါတဲ့သတ္တရောအာတိဝိတာဩဃဒေဇာဂောရဝိတာတိခောဘေခွေသရုံနေတမ္မာဘူတာနံဒီဝစနံဗျာတိရံ ပထဝီဓာတုယအာဘောဓာတုယသေသောဓာတုယဝါယောဓာတုယဘိက္ခွေယံတို့ဥက္ကဒေသထက်သောတကုရှိကုန်သောဂောရဝိတာကျမ်းနာသောစိတ်ရှိကုန်သောသတ္တရောအာတိဝိတာတိဧတံမွေကြီးလေးကောင်တော်ဟူသောဤမည်သည်သဒုံနာလေးပါးကုန်သောမဟာဘူတာနာမဟာဘုယုတ်တရားတော်ဤဒီဝေသနာမည်သည်ဤတံ ဤလေးပါးသောမဟာဘုဟုသည်သိရတာပဲနိဟုမူကပထဝီဓာတုယပထဝီဓာဤ၎င်းအဘောဓာတုယအဘောဓာဤ၎င်းသေဇောဓာတုယသေဇောဓာဤ၎င်းဝါယောဓာတုယဝါယောဓာဤ၎င်းဒီဝဆနာမိပေ၏အမဒါစိတ်ပြင်းထန်တဲ့မွေကြီးလေးကောင်သောသားတရားမဟုတ်ဘူးမိမိတို့သာနာမရှိပြီးတော့နေတဲ့ဓာကြီးလေးပါရဲ့အမိပဲ တ္တာကြီး၄ပါးမိမိတို့သာနာမှာရှိကြတယ်။ရုပ်ရှိတဲ့ပုဂ္ဂိုလ်သတ္တာကြီး၄ပါးရှိတာပဲ။อืมရုပ်မရှိတဲ့အာယုဘဘုံတော့ဖြင့်ဓာတ်ကြီး၄ပါးမရှိဘူး။အာယုဘဘုံရုပ်မရှိတဲ့စိတ်ကြီးတဲ့နာတရားကြီးတဲ့ဖြစ်နေတယ်။အာယုဘဘုံရှိ၄ဘုံရှိ။အဲဒီဘုံတွေတော့ဖြင့်ဓာတ်ကြီး၄ပါးမရှိဘူး။အဲဒီကအောက်မှာဆိုရင်တော့ကာမဘုံက37ရှိတယ်။ ကာမဘုံက17ယူပါဝစရဘုံက6ခုနဲ့9ခုနဲ့ပေါင်းတော့16ခုအဲ့ဒါရှိပါတယ်ယူပါဝစရက16ခုရှိအားလုံးပေါင်းလိုက်လို့ရှိရင်တော့6နဲ့16နဲ့ပေါင်းရင်မင်း6နဲ့16ပေါ့17နဲ့16နဲ့ပေါင်းလိုက်လို့ရှိရင်29ခုရှိတယ် အဲဒီ29ခုမှာမဟာဘု၄ပါးရှိတာပဲအကုန်လုံးမဟာဘု၄ပါးရှိအဲဒီမဟာဘု၄ပါးအစိတ်ပြင်းထန်တဲ့မွေကြီးတွေနဲ့တူတယ်တဲ့ဒူပုံကနေ့ကအာသယတီယာအချင်းနဲ့တူပါတယ်မင်းကပြောခဲ့ဟိုဒါ၄ပါးရဲ့လက္ခဏာရသပစ္စုပ္ပန်နေလည်းဒီနေ့ကဟောခဲ့ပြီ ဒါလေးပါအကျေအားဖြင့်42ခုထာတာဒါလေးလည်းပဲဒီနေ့ကပြောခဲ့။အဲဒီထဲမှာဝါယောဓာတစ်ခုပဲဒီနေ့ကဝါယောဓာ6ပါးတော့ပြင်ဖွဲ့ပြီးမဟောရအောင်အကျင့်ပဲဟောပါ။အဲရင်ကလည်းဟောဘူးနေပါဒီဝါယောဓာ6ပါးကတော့သူကလည်းလွယ်လွယ်ပါပဲဥဒင်ကမဝါယောတဲ့အထက်ကိုတက်သက်လေးတွေတဲ့အထက်ကလေးတွေ ပြိုလိုက်အန်လိုက်ကျိုထိုးလိုက်စသည်ချင်းပေါ်တယ်အထက်တဲပဲလေးတွေသူကလေးတစ်မျိုးဆိုပြီးလို့အမည်ပေးတာအတော်ကမလေးတွေအောက်ဆင်းတဲ့လေးတွေသူလိုလိုအောက်လေးတက်တက်ဆင်းတာလည်းရှိတယ်ကျင်းကျင်ငယ်တွေတွန်းကန်ပြီးဆင်းတော်တာလည်းရှိတယ်ကိုယ်စီတရားလေး ဝမ်းထဲမှာဝမ်းပိုက်ထဲမှာဒီပဲလေဥပပြင်ကဝမ်းပိုက်ထဲဒီပဲဟိုအဲ့ဒီလေတွေကတခါတခါလက်လေတွေဟာပိုက်ထဲမှာတင်းပြူပြီးတော့လည်းနေတတ်တယ်တွန်းကန်ပြီးတော့ကုထာဇယလေးတွေကုထာဇယဆိုတာဥထဲမှာနေတဲ့ဝမ်းနဲ့လေတွေနေတဲ့လေကနှမျိုးရှိတယ်ဥထဲဥထဲကလေလေကတစ်မျိုးဥပြင်ကလေကတစ်မျိုးနှမျိုးရှိတယ် အင်္ဂမင်္ဂနုတာရီလေအင်္ဂါကြီးငယ်လျှောက်တယ်လေကိုယ်အင်္ဂါတွေလှုပ်ရှားနိုင်တာတွေဟာဒီလေကြောင့်လှုပ်ရှားနေတာလက်ကလေးကိုယ်လိုက်ခြေလေးကိုယ်လိုက်မျက်စိမှိတ်လိုက်ဖွင့်လိုက်ပါးစပ်ဖွင့်လိုက်ပိတ်လိုက်ကြာလှုပ်လိုက်ခြေထောက်တွေပါလေလှုပ်လိုက်ကိုယ်ရင်းလိုက်ရိုင်းလိုက်စသည်ဖြင့်ကိုယ်မူရာတွေပြုတာတွေဟာအင်္ဂမင်္ဂနုတာရီလေး ငါကြီးငယ်တွေလှုပ်ရှားတဲ့ယောဂီပုဂ္ဂိုလ်တွေကတရားထုတ်ရတာအဲ့ဒီလေတွေပဲမှားတာများနေတာပဲ။ကိုယ်လည်းစမ်းလိုက်တိုင်းလိုက်ထားလိုက်လှုပ်ရှားလိုက်သွားလိုက်လာလိုက်သူ့လိုဒါတွေမှားရတာများအသာသာပသာသာလေးထွက်တဲ့ဝင်တဲ့လေဒါလည်းနှာခေါင်းကထွက်လဲဝင်လဲထင်ရှားနေတယ်ဒီလေတွေကတော့6ခုလုံးတော်တော်ထင်ရှားတော်တော်ပဲထင်ရှားပါတယ်အထက်တက်တဲ့လေလည်းထင်ရှားတာအောက်ဆင်းတဲ့လေလည်းထင်ရှားတာ ဥရဲကလေးတွေဆိုတာလည်းပဲဒါလည်းထင်ရှားတာဥရဲမှာသူကအခါခါတင်းပြူနေတာရှိတယ်။ဝမ်းထဲကလေးတွေလည်းအတော်တော့ထင်ရှားတယ်သူလည်း။အင်္ဂမင်္ဂနုသားတွေအင်္ဂကြီးငယ်လျှောက်နေတဲ့လေကတော့အဲဒီယောဂီပုဂ္ဂိုလ်တွေတရားထုတ်ရမှထင်ရှားတရားမထုတ်တဲ့ပုဂ္ဂိုလ်တွေကြတော့ဒါလေမှမသိဘူး။ဒါကိုဘာထင်နေတော့ဆိုတော့ငါပဲအောင်းဝင်နေတယ်။ငါပဲထင်နေ။ထွက်တဲ့ဝင်တဲ့လေတွေဆိုတာလည်းပဲအာနာပါနာအချုပ် အာနာပါနာကမ္မရာရှုတဲ့ပုဂ္ဂိုလ်တွေဆိုရင်ဒီထွက်တဲ့ဝင်တဲ့ရှုနေရတာပဲအခုဘိုက်ကဖောင်းတာပိန်တာရှုတဲ့ပုဂ္ဂိုလ်ကလည်းထွက်တဲ့ဝင်တဲ့ရှုထွက်တဲ့ဝင်တဲ့ကိုတရရဲ့ရှုတာတော့မဟုတ်ဘူးဒါပဲမဲ့လို့ထွက်တဲ့ဝင်တဲ့ကသူကတွဲနေတယ်ဆယ်တဲ့ပြင်နေတော့ဖောင်းတာမှားလိုက်ပိန်တာမှားလိုက်ထွက်တဲ့ဝင်တာတွေလည်းသူထင်ရှားနေတာပဲထွက်တဲ့ဝင်တဲ့လည်းဆယ်တဲ့ပြင်နေတယ်လေထွက်တဲ့ဝင်တဲ့ရဲ့အကျိုးဆက်လို့ဖြစ်ပြီးတော့နေတယ်လေ အဲ့ဒါတွေကိုရှုရအဲ့ဒါတွေ6ခုပဲဒီနေ့ကဒီလောက်ပဲကြံပါတယ်နားလည်းစုံသွားပါပြီဒါတော့ပထဝီဓာတ်ဆိုတာခက်မှာဉာဏနာနုညနာတဲ့အများသိလွယ်တာကတော့ပဋိဌာနာရတာတို့သာပဋိသနာပစ္စုပ္ပဌာနာတို့အဲ့ဒါတွေကလည်းပဲသူကသိရတယ် ခြေတော့နင်းချလိုက်တဲ့အခါကလည်းတိုက်ပြီးတော့အောက်ကကြမ်းမြင်ကဖြစ်စေမြေပြင်ကဖြစ်စေပထဝီဓာတ်ကတိုက်ခံတာအောက်ကျွန်းကြမကောင်းခြေတော့ထဲကရှိတဲ့ပထဝီဓာတ်ကလည်းပဲအထက်ကိုမြေကြီးတွေပါလေတက်မလာရဘူးကံပြီးတော့နေရခြေတော့ထဲကပထဝီကလည်းကန့်ထားတယ်အဲခြေတော့ထဲမှာလည်းအဆင်းဆင်းရှိတယ်သူကလည်း ခြေတော်ထဲမှာအထက်အထက်ကပထူတွေကလည်းအောက်ပထူတွေကိုကာနာတယ်ဒါကြောင့်ကိုကြီးကထောင်ပြီးတော့တိုင်းတင်းနောမို့ရင်အောက်ကဟာတွေကအထက်ကျွံတက်လာမယ်တက်ကဟာတွေကလည်းအောက်ကျွံကျသွားတယ်တိုက်တိုက်ပြီးတော့ခန္ဓာတဲ့သဘောတွေကပထူရသဘောတွေဒါကြောင့်ခက်မှာဉာဏ်သာနုညံ့သာတိုက်ခန္ဓာကပထူရဒီလိုမှမှာဒီမှာအကုန်လုံးယောဂီပုဂ္ဂိုလ်တွေတွေ့ဖို့လည်းအကုန်လုံးစုံသွားတယ် အဲခဲမာတယ်မာမာကြမ်းကြမ်းတွေ့ရတယ်ကျမ်းသာနုညံကျမ်းသာတွေ့ရရင်နုညံသာလည်းတွေ့တော့တာပဲခဲမာကျမ်းသာသာနုညံသာတိုက်ခံနေတာတဲ့ဒီနေရာဒီနေရာမှာရှိလိုက်တဲ့အခါမှာဟိုဘက်ကလည်းတိုက်ခံဒီဘက်ကလည်းတိုက်ခံပထဝီဓာတ်နှစ်ခုတိုက်ပြီးတော့ခါနေတာပေါ့ဟိုလည်းများမယ်ပပဲစရာတွေများပပဲစရာတွေများအောက်က ပေခေါ်တဲ့တန်လုံးပေါ်သစုံတစ်ခုတန်ကြောင်းတို့ပါလဲတင်ပြီးတဲ့ကလည်းတူကြီးနဲ့ထုလိုက်တော့အောက်ကလည်းပဲပေကလည်းပဲပထူကြီးတော့အားကောင်းတော့သူကတိုက်ပြီးတော့ခံအထက်ကတူကြီးကလည်းပဲအဲတိုက်ပြီးတော့ခံတာအလဲကားတန်ကြောင်းကလည်းပဲသူ့ထဲမှာလည်းပထူကြီးတွေရှိတယ်သူလည်းတိုက်ခါတယ်အထက်ပဲရောအောက်ပဲသူကတိုက်ခါဒါပေမဲ့လည်းသူအားနေတော့သူအဲပြပြူပြီးကြတာသွားပြပြပြီးသွားပြအောင်လို့လည်းပဲထူတော့အဲဒီမှာ တိုက်ခံတဲ့သဘောကလည်းပထဝီဓာတ်တဲ့ပြီးတော့တရားထုတ်တဲ့ခါကာလမှာသုံးတစ်ခုလည်းနဲ့သံသားလို့ဖြစ်စေမလိုလိုတိုက်ခိုက်သွားလို့ဖြစ်စေအဲဒီခါကာလမှာဉာဏ်တန်းတဲ့သဘောခက်မာတဲ့သဘောတွေ့ရတယ်ပထဝီတွေ့တာပဲအဲဒီမှာထိရဲလို့မှလိုက်ရင်ပထဝီလောက်ပဲသိတာပဲအာသာလက်ပဲခြေပဲကောင်းပဲကိုယ်ပဲဆိုတာပဂရီပုဂ္ဂိုလ်ရဲ့အသိကတော့မရှုလို့မမှားလို့ရှုလို့ရှိရင် အဲတမာရိညာလားအားကောင်းနေတဲ့အခါဆိုရင်ထိရင်ထိတဲ့သဘောလေးသိရမှာဒီမှာမာရင်မာသာကြရင်ကြမ်းတာလေးဒီတိမဲ့ရပြီးတော့သိရမှာပရမစပြီးကျူပါသာတော့အဲအဲ့ဒါလောက်စဉ်းကြည့်ရမသိသေးဘူးပရမစပြီးကျူပါသာတော့ဉာဏ်တင်နဲ့ထေဝုဒုနဲ့တွဲပြီးသိတာပါပဲအချို့ကပြောကြတယ်ဒီညမပါဘဲနဲ့ပရမတ္တကလေးရှုရမယ်ပထဝီဓာတ်ရဲ့လက္ခဏာလေးရှုရမယ်တချို့ကပြောကြတယ်ဒါကသူဟာ စာစကားမို့သူပြောတာတကယ်ပြောတဲ့ပုဂ္ဂိုလ်လည်းသူကိုယ်တိုင်လည်းအားထုတ်ကြည့်ရင်အဲ့ဒီဒီပထဝီဓာတ်ခက်မှတဲ့သဘောလေးတွေရပြီးတော့ပြီးဖို့မဖြစ်ဘူးသူကအာသူစာစကားပြောတာစာတွေသူ့ရေးထုတ်ရဒါလည်းသူဟာစာစကားသူဟာရေးတာတကယ်ကိုယ်တိုင်လုပ်ကြည့်ရင်အာထုတ်ကသာပုဂ္ဂိုလ်မှာဒီပထဝီဓာတ်သက်သက်ကလေးတွေကွက်ပြီးပြီးဖို့မဖြစ်နိုင်ဘူးသူကဉာဏ်သာနာနေပါတွဲပြီးတော့ပြီးတာပါပဲစာအာထုတ်ကသာတော့ အဲညာရင်လာတဲ့ခါကျတော့အဲ့ဒီလက္ခဏာလေးနဲ့ပြီးပါတယ်ဘယ်လောက်ရင်းမှာတော့ဆိုသေသေးချာဆိုရင်သင်္ဃညာစီကြမှာပဲရှင်းပါတယ်နာမယူပရိစ္ဆေညာကနာနဲ့ယုတ်ပြီးတယ်ဆိုပေမဲ့အကြမ်းမြင့်ပြီးတာအဲဒါနဲ့တချို့ကနာမယူပရိစ္ဆေဆိုရင်ကိုပဲပညာပုံသဏ္ဍာန်တွေအကုန်ပြောရမယ်ဆိုပြီးတချို့ကဟောကြတယ်ဒါလည်းသူစာသဘောနဲ့ဟောနေသူကိုယ်တိုင်တွေ့ဆိုရင်ဒါမဖြစ်တဲ့ဥစ္စာတွေမဖြစ်နိုင်ဘူးသူကကျမ်းဂန်သဘောကတော့သူက

သူ့အချိန်နဲ့သူဆွဲဆောင်သွားတယ်လို့ပဲတခါလေအပီလေးတွေလင်းလင်းမြန်မြန်ဖြစ်လာတဲ့အခါမှာသင်္ခါရေသူသင်္ခါရတရားတို့သည်လုံးဥပါထံတေသူလင်းမြန်စွာထင်ပေါ်ကုန်လာတော့သင်္ခါရတရားတွေကလည်းလင်းလင်းမြန်မြန်ပေါ်တယ်တဲ့အဲ့ဒီအခါမှာသင်္ခါရတရားမှာတော့ကြောင်းကြပြပါရမရှိပါဘူးအာဒီပုဂ္ဂိုလ်ကတော့ဝိပဿနာဉာဏ်လူသေးတယ်တို့ ဖြည်းဖြည်းချင်းပေါ်မှာပဲလို့သင်္ခါရတရားတွေမှာဒီလိုကြောင်းကြောင်းကြတာမရှိဘူးဒီပုဂ္ဂိုလ်ကဝိပဿနာဉာဏ်နဲ့ရင့်နေပြီတို့မြန်မြန်ပေါ်ပေးမှာပဲလို့ဒီလိုလည်းကြောင်းကြောင်းကြပါမရှိပါဘူးဒါပေမဲ့လို့ကုကျမ်းငါဆိုထားတာကတော့သင်္ခါရတရားတွေကဉာဏ်ရင်းလို့မြန်မြန်ပေါ်ပေးသလိုလိုဘယ်လိုဖြစ်နေတယ်လားတင်စားပြီးတော့ခေါ်တာကတင်စားပြီးပြောထားပါတယ်နားလည်လို့အောင်လို့ပြောထားပါတယ်ညာနေဝိပဿနာညာနေဒိဋ္ဌိထမြဲပြီးဖြစ်၍ ဝါတေသူလိုလိုဆောင်သွားတဲ့ကဲ့သို့ဖြစ်လာသောသင်္ခါရေသူ သင်္ခါရတရားတို့သည်လုံးလင်းများသာဥပါဒာတေသူထင်ပေါ်ကုန်လာသောဉာဏ်ထက်မြက်တော့သင်္ခါရတရားတွေကရှင်လင်းမြန်မြန်ပေါ်တယ်လူရင်းကတော့ဉာဏ်ထက်မြက်လို့သင်္ခါရတရားတွေရှင်လင်းမြန်မြန်သိသွားတာပြောတာပါပဲဉာဏ်ကပထမတော့ ရှုပင်ရှုလိုက်တဲ့ဥစ္စာတွေရှုမိအောင်ကိုအမှန်ကြောင်းကြဆရတာပဲစပြီးရှုပါစလိုလွယ်ကလေးဖောင်းတာနဲ့ပင်တာနှစ်ခုတည်းရှုပါဆိုတာတော့မှဒါတောင်အစင်ကြအောင်မရှုနိုင်ဘူးဖောင်းနေပင်နေဒါလေးနှစ်ခုကိုနေရာကြအောင်ရှုနိုင်တာမဟုတ်ဘူးဒီထဲမှာမရှုမိတော့မေ့ပြီးဟိုစိတ်ကူးတွေတခြားရောက်နေတယ်အများကြီးရှိတယ်အဲဒီတော့စပြီးအာထုပ်ပါဒမှာ

နောက်အကျဉ်းသားရလာတဲ့ခါကျတော့မြန်လာတယ်။မြန်လာတယ်သူကစိတ်အလုပ်ပဲဖြစ်ဖြစ်လက်ကလုပ်တဲ့အလုပ်ပဲဖြစ်ဖြစ်နှုတ်ကကြောတဲ့အပြောပဲဖြစ်ဖြစ်ကြတော့လေ့ကျင့်မှုလေ့ကျင့်ရလာတာမြန်လာတယ်။အခုကတော့စိတ်လေ့ကျင့်ရလာတော့မြန်လာအပြီးမြန်လာတော့အာယုန်တွေလည်းမြန်မြန်ထင်တယ်လို့ဖြစ်နေတာပေါ့အာယုန်တွေကလည်းပဲတစ်ခုပြီးတစ်ခုတစ်ခါလဲလက်ကနေလက်ကနေပေါ်နေတာပေါ့အဲဒီမှာ

ဒီတင်ဝါလည်းပိုင်းဒီမှုသောရဏသမ္မာပုဏ္ဏတိမရောက်လည်းပိုင်းဒီနေတာလည်းစတယ်မှာထင်ခဲ့တယ်အခုမထင်ဘူးပဲနိမိတဝါပုဒ္ဒံဝါမပြတ်စလျက်ဖြစ်သောယုံနာရင်သောလည်းနာသမ္မာပုဏ္ဏတိမရောက်စတယ်မှာဆိုရင်ဖြင့်တဲ့ယုံနာလည်းတစ်ခုပြီးတစ်ခုစတဲ့အပြတ်ချားမရှိပဲနဲ့တစ်ဆက်တည်းလို့ဖြစ်ပြီးတော့ထင်နေတာရှိခဲ့တယ်အဲ့ဒါလည်းမပေါ်တော့ဘူးတဲ့လို့ နိမိတ်တဝါပုံသဏ္ဍာနမိတ်တို့လည်းနာတဝါပုဏ္ဏတိမယောစတုံးကဒီလက်ပုံသဏ္ဍာခြေပုံသဏ္ဍာကောင်းပုံသဏ္ဍာအဲအဲဒီပုံသဏ္ဍာနမိတ်တွေပါတယ်တဲ့ဖောင်းတယ်ပိန်တယ်မှယောစတုံးကဘိုက်ပုံသဏ္ဍာကြီးနဲ့အလုံးလိုက်ကြီးတခါတည်းတက်လာလိုက်ကျသွားလိုက်ဒီလိုထင်တာပေါ့ကိုယ်ရဆန့်တယ်မှလို့ရှိရင်လည်းပဲကိုယ်တဲ့လက်ကြီးဆန့်တယ်လက်ကြီးပုံသဏ္ဍာအတိုင်းပဲကောင်းကိုရင်ကုန်းသာကောင်းပုံသဏ္ဍာအတိုင်းပဲ သွားရင်လည်းကြွရဲလမ်းနဲ့ချရဲခြေပုံသဏ္ဍာန်အတိုင်းပဲထိုင်နေမှရင်လည်းထိုင်တဲ့ကိုကြီးအကောင်းထဲကြီးလိုက်ပြီလို့ထင်တာပဲအစအထုပါကအဲဒီလိုပုံသဏ္ဍာန်နမိတ်တွေလည်းမရောက်တော့ဘူးဒါတွေလည်းမထင်တော့ပါဘူးတဲ့တို့ဘာထင်လို့ဆိုဖရာဝေယဗေဒာနိရောဓေယေဝါကုံညင်းပြောင်းခြင်းပြည့်ခြင်းဟုဆိုအပ်သောကုံညင်းပြောင်းခြင်းပြည့်ခြင်းဟုဆိုအပ်သောချုပ်ခြင်းသဘော၌သာလျှင် မာဒိဋ္ဌတိကောင်းစွာတည်လေတော့ဤကုန်းသွားတဲ့သဘောပျောက်သွားတဲ့သဘောပြည့်သွားတဲ့သဘောအဲ့ဒါချုပ်သွားတယ်ချုပ်တယ်ဆိုတာသင်္ခါရတွေလုံးလုံးမရှိတဲ့ဘာမှမရှိပဲနဲ့ယုံနာနေအကုန်လုံးချုပ်ငြိမ့်သွားတာကနိဗ္ဗာန်ကိုအဲ့ဒီနိဗ္ဗာန်အချုပ်တော့မဟုတ်ဘူးလားဖြစ်ပြီးသားယုံနာနေချုပ်သွားတာခရကုံသွားတာပါပဲဖြစ်ပြီးသားလေးကုံသွားတာဆုံးသွားတာပါ အဲကုံသွားတာကိုပဲပြောက်တယ်လို့လည်းခေါ်ရတယ်ပြက်တယ်လို့လည်းခေါ်ရတယ်ယုတ်ရနာတရားတွေပြက်တယ်ဆိုတာဟာဒီလောကမှာပကံများကွဲသွားသလိုအိုးများကွဲသွားသလိုအိမ်တို့ကြောင်းတို့ပြိုပြက်ကြသွားသလိုအဲဒီလိုအမျိုးမဟုတ်ဘူးဒီလိုအမျိုးမဟုတ်ဘူးဒီပြက်တာကတူပါစီပြီးသားလေးပျောက်သွားတာပဲလျှက်စီးလက်လိုက်သားလေးလက်ပြီးပျောက်သွားတဲ့သဘောမျိုးအဲ့ဒါကိုပဲပြက်တယ်လို့ပြောတယ် ။ဒါကြောင့်ကုံသွားတာ၊ဆုံးသွားတာ၊ပျောက်သွားတာဒီပင်နဲ့ပြက်တာပဲ။အဲ့ဒီပြက်သွားတာဒီပင်နဲ့မှချုပ်တာပဲ။အဲ့ဒီကုံသွားတဲ့သဘော၊ပျောက်သွားတဲ့သဘော၊ပြက်သွားတဲ့သဘောအဲ့ဒီသဘောအချုပ်တဲ့သဘောအဲ့ဒီသဘောမှာပဲစိတ်ကလေးတည်နေတယ်တဲ့ညာလေးတည်နေမှတ်တိုင်းမှတ်တိုင်းဟာဖြင့်ဖောင်းတာမှားလိုက်ပဲဖောင်းတဲ့သဘောလေးတည်ကြည့်နေကုန်းကုန်းကြောက်ကြောက်ပြက်ပြက်သွားတဲ့သဘောပဲတွေ့ရတယ် ဘိုက်ပုံသဏ္ဍာန်မတွေ့ရဘူး။ကိုယ်ရယ်စတယ်မှလို့ရှိရင်လဲတရွေရင်တွေ့ချင်းရွေးလဲကြောက်လဲရွေးလဲကြောက်လဲကြောက်ပြောက်လိုက်တာဟိုနေရာရွေးဟိုနေရာရင်ကြောက်ဒီနေရာရွေးဒီနေရာရင်ကြောက်အဲရွေးတဲ့သဘောတွန်းကန်တဲ့သဘောလှူရှားတဲ့သဘောလေးတွေဟာသူနေရာရင်သူကြောက်သွားတာလေးပဲတွေ့ရတယ်။ပုံသဏ္ဍာန်အထယ်ရမတွေ့ရဘူးလေလက်ပုံသဏ္ဍာန်အစတွေ့နေတာမတွေ့ဘူးတဲ့။ဒါကြောင့်မို့ဒီဒီညာရောက်တဲ့ခါကျယောဂီကဘာမှမရှိတော့ဘူးလို့ပြောတာ။ ဘာမှမရှိတော့ဘူးဒီလိုကြောက်နာကြီးတွေတွေ့နေတော့လားဘာမှမရှိတော့ဘူးဆိုပြီးမှတ်လို့တော့တကယ်မကောင်းမဖြစ်တာလေသူကအမှန်စင်စစ်ကတော့အဲ့ဒီသင်္ကညာရောက်မှပဲပုံသဏ္ဍာန်နမိတ်တွေဆိုတာဈညတ်တွေဆိုတာကောင်းကောင်းပြောက်ပါတယ်။မကောင်းနေတဲ့အခါမှာကောင်းကောင်းပြောက်အဲ့ဒါစစခြင်းကတချို့ပြောက်ရမယ်လို့တချို့ကဟောတယ်ပြောတယ်စာကြမ်းကနေရေးအဲ့ဒါ အဲဒါသူစာသဘောနဲ့ရေးတာပဲသူကိုယ်တိုင်လည်းသိလို့ရေးတာမဟုတ်ဘူးသူလည်းမသိဘူးအဲဒီဘုန်းကြီးကတော့အဲဒီလိုစာလေးတွေတွေ့ရင်ဩဒီစာရေးတဲ့ပုဂ္ဂိုလ်ကလည်းသူကလည်းပဲဒီလိုညာလေးတွေသူမရောက်သေးဘူးလို့သူမတွေ့သေးလို့သူရေးတာပဲဘုန်းကြီးကဒီလိုအောင်းနေတယ်တချို့ဒီနေ့ကြာကြာပုဂ္ဂိုလ်ကြီးတွေပါပဲဒီလိုကြားနေရေးထားတယ်อืมသူဒီတကယ်အဖြစ်ပြည့်ယုံနာလေးတွေသူမသိသေးဘူး လူစားသဘောနဲ့သူလျှောက်ရေးထားတာကိုဘုရားအောင်မယ်အဲဒါကြောင့်အခုပထဝီရသိတယ်ဆိုလို့ရှိရင်ခဲမာရာကျမ်းနာနာနူးညံ့တာတိုက်ပြီးတော့ခါနေတာငါတွေ့ရမှာအဲဒါအခါတိုင်းခါတိုင်းဒီအမျိုးစုံတွေ့တာမဟုတ်ဘူးတခါတခါခက်မာတယ်လို့ထင်တယ်တခါတခါကြမ်းတယ်လို့ထင်တယ် တခါတခါနူးညံ့တယ်လို့ထင်တယ်တခါတရံကျတော့တိုက်ပြီးခါနေတယ်ဥမာနင်းလိုက်တဲ့အခါထိလိုက်တဲ့အခါတွေမှာကိုယ်ဘက်ကလည်းတိုက်ခံတဲ့သဘောဒီဘက်ကလည်းတိုက်ခံတဲ့သဘောဒီလိုထင်တာပထဝီဓာတ်ထင်တာကြိုင်လာလေးဆိုရမယ်ပထဝီဓာတ်ထင်ပုံလေးသဘောပေါက်အောင်ခေမာကျန္နနာခေမာကျန္နနာနုညာနာနုညာနာတိုက်ခန္ဓာကတိုက်ခန္ဓာက ပထဝီတာခက်မာကျန္နာနာခက်မာကျန္နာနာနုညနာနုညနာတိုက်ခန္ဓာကပထဝီတာခက်မာကျန္နာနာခက်မာကျန္နာနာနုညနာနုညနာတိုက်ခန္ဓာကတိုက်ခန္ဓာကပထဝီတာအဲ့ဒါပထဝီတာဓမ္မကျမ်းနာတွေ့လို့ရှိရင်လည်းပထဝီဓာတ်တွေ့တာ လူညာနာတွေ့ရင်လည်းပထဝီဓာတ်တွေ့တာလူညာနာချောညက်တာလူညာနာပိုင်းချောညက်တာပါစကလုံးနဲ့များမလို့နောက်အဲဒီခြေတော်တို့ဘာလဲနင်းချလိုက်တဲ့အခါအဲလက်တွေဘာလဲချလိုက်တဲ့အခါတနေရာတိုက်ပြီးတော့ဘိုးဘက်ကလည်းတိုက်ခါနေဒီဘက်ကလည်းတိုက်ခါနေတဲ့သဘောသူကထင်ရှားတယ်ဒါပထဝီဓာတ်တဲ့တိုက်ခါနာကဘာတော့ဆိုတော့ပဋိဌာနာရပါတယ် သိရကိစ္စရှိတယ်တာမတိသနာပစ္စုပ္ပထာနာခံလင်ခြင်းတိုက်ပြီးတော့ခံနေခြင်းသူ့ရဲ့ပစ္စုပ္ပထာမယ်ယောဂီပုဂ္ဂိုလ်ညာနဲ့မှသင်ပေါ်တတ်တဲ့အရာပဲဒီလိုထင်တတ်တယ်လို့အဲ့ဒါမထူရအာဘောရကြတော့အာဘောရတော့

ရှူရင်းမှရင်ဆိုတော့ဒါလေးတွေတွေ့လာအဲဒီမှာအရေးသဘောယူစည်းတဲ့သဘောတွေ့ရပြီးတော့တနေရာရာထိတဲ့အခါကာလကြရင်လည်းအလုံးခဲနေဖွဲ့စည်းနေတဲ့သဘောလေးတွေ့ရတယ်အဲယူစည်းတာဖွဲ့စည်းတာလေးကြတာတဲ့အဲဒီနေ့ကပြောခဲ့ပြီခြေတော့နင်းချလိုက်တဲ့အခါမှာခြေတော့ကလှမ်းရကနေပြီးအောက်နင်းချလိုက်တော့ကြတော့လေးပြီးတော့ကြတော့ အာဘောဓခေါင်းဆောင်တယ်တဲ့လေးတဲ့သဘောဟာအာဘောဓပဲဒီကဆရာကြီးအဖွင့်အဲဒီခါမှာပထူရကနောက်လိုက်ပဲခဲမှာကျမ်းမ်းတဲ့သဘောကတရားနောက်လိုက်အာဘောလေးတဲ့သဘောကတော့သူကရှေ့ရှေ့ရှေ့ဆောင်ပဲနေတော့အဲဒီမှာလေးကြသွားတာလက်တွေပါလေလဲမြောက်ကနေအောက်ချတဲ့ခါမှာလေးကြသွားတာ ထိုင်တဲ့အခါကာလမှလည်းထိုင်လေထိုင်နေကိုယ်နဲ့စားရပြီးတော့မှလည်းကိုကြီးကလည်းလေးလေးပြီးကြတော့တယ်မှာအာဘောဓသဘောတွေသင်ကြားမင်းများမဆိုပဲနေလေးလေးကြတော့တဲ့သဘောသင်ကြားလို့ရှိရင်အာဘောဓသဘောသင်ကြားတာစေတလန်းအတွင်းမှာလေးကြတော့တဲ့ထင်တိုင်းထင်တိုင်းဟာသူအာဘောဓတွေ့နေတာဒါကြောင့်အဲ့ဒါကိုလည်းပဲမှတ်ရအောင်လို့ယူစည်းတာဖွဲ့စည်းတာအဲယူစည်းတာဖွဲ့စည်းတာ လေးကြသွားတာကအာဘောဓာဆိုတာယုတ်စည်းတာဖွဲ့စည်းတာလေးကြသွားတာကအာဘောဓာယုတ်စည်းတာဖွဲ့စည်းတာလေးကြသွားတာကအာဘောဓာယုတ်စည်းတာဖွဲ့စည်းတာ ကျသွားတာကမေ့ကျသွားတာအာဘောဓာအာဘောဓာဒါယောဂီပုဂ္ဂိုလ်တွေပြုမှတ်တဲ့အခါမှာဒါတွေတွေ့နေတာတခုမဟုတ်တခုတွေ့နေတာပဲအာဘောဓာတဲ့တေဇောဓာတေဇောဓာဆိုတာအုံနတ္တလက္ခဏာပူတယ်ပူတယ်ဆိုရင်ပြင်နှွေးတာလည်းရှိတာပေါ့နှွေးတယ်ဆိုရင်သူ့တဲ့သူ့လောက်မနှွေးတဲ့ဟာကြတော့အေးတယ်လို့ခေါ်ရတာပေါ့ပူတာနှွေးတာအေးတာတဲ့ပြီးတော့ပော့တက်တဲ့သဘောလည်းရှိတယ် ခြေတော့ကြွလိုက်တဲ့အခါကာလမှာပေါ့ပြီးတက်လာတဲ့အခါဒီဇောရကကောင်းဆောင်တယ်ဝါယောရကနောက်လိုက်ပဲအထက်ပေါ်မှာလူပြီးတက်တာမှန်တယ်ညာသူကဝါယောရလည်းအကူညီတော့ပါရဲ့ဒါပေမဲ့ဒီဇောကကောင်းဆောင်တယ်ခိုးငွေသဘောကအထက်ကိုတက်ဝါယောကနေပြီးတော့သူ့အကူညီပေးတာနောက်လိုက်ပဲအဲခြေတော့ကြွလိုက်တဲ့အခါမှာခြေတော့ကတခါလဲကြွတဲ့ဘက်ကနေပြီးပေါ့ပြီးတက်လာ ကြွရဲဆိုရင်ကြောက်ခါရဲပေါ့ပြီးတက်လာတဲ့သဘောလေးတွေ့ရဒီသောတာထင်ရှားတာတဲ့။ထိုင်ရကနေပြီးထတဲ့ခါကာလတွေမှာထရဲထရဲထရဲကိုယ်ထဲမှာစိုက်ပြီးတော့မှတော့ဒါလည်းပေါ့ပေါ့ပြီးတော့တက်လာတာရှိအဲ့ဒါလည်းပဲဒီသောတာထင်ရှားနေတာ။ဘယ်ရမဆိုပဲအထက်ပေါ်ကြွတက်လာတဲ့နေရာပဲထင်ရှားလို့ရှိရင်ဒါဒီသောတာအဲကိုယ်ထဲမှာပူးနေတာတခါတခါပူးနေတဲ့နေရာနဲ့ထင်ရှားတယ်ဒါလည်းဒီသောတာ။ နွေးနွေးနေရာနဲ့ကြားတဲ့ဒီသောတာအေးဆက်နေတဲ့နေရာနဲ့ဖြစ်ကြတဲ့ဒီသောတာပဲဟင်းဟဲ့လားပူရာနွေးတာအေးတာပူရာနွေးတာအေးတာနောက်တစ်ခုကအဲပေါ့တက်တာသူကပါရီထက်တာပူရာနွေးတာအေးတာပေါ့တက်တာကဒီသောတာတဲ့ဒါယောဂီပုဂ္ဂိုလ်တွေကအမြဲတွေ့နေတာကိုယ့်အကူရှုမှန်တာဘာတွေပဲဆိုသိရအောင်လို့ဆောင်းမုတ်ကလေးတွေပေးပါတယ် ဆိုရပူရာနွေးရာအေးရာပူရာနွေးရာအေးရာပေါ်တက်တာကပေါ်တက်တာကဒီသောတာဒီသောတာပူရာနွေးရာအေးရာပူရာနွေးရာအေးရာပေါ်တက်တာကပေါ်တက်တာကဒီသောတာဒီသောတာပူရာနွေးရာအေးရာပူရာနွေးရာအေးရာပေါ်တက်တာကပေါ်တက်တာကဒီသောတာဒီသောတာ ယောဒကတော့သိမထူပါဘူးဝါယောဒကတော့ဒီလိုပါခါတိုင်းလိုပဲဝါရဝါယောဒကလည်းတောင်းနှင်းလှုပ်ရှားတာထောက်ကန်တောင်းနှင်းရော်ရင်တမီရင်းရင်လှုပ်ရှားရွေသွားတာဒီသူကတော့လင်္ကာနဲ့သုံးနေပါရဲ့လားကတော့အဲဒါဝါယောဒတော့သူပြောစရာမလိုဘူးကတော့ထောက်ကန်တောင်းနှင်းတာလှုပ်ရှားတာကဝါယောဒအရင်ကဆောင်ဖို့အတိုင်းပါလား အဲထောက်ကန်တယ်ဆိုတာကစာဆုံးတောင်းတင်းတယ်ဆိုတာကတော့အဲထောက်ကန်တောင်းတင်းတယ်ဆိုတာတောင်းတင်းတယ်ဆိုတာကတော့အရာထဲကအသုံးအဲတွန်းနာကန္နာတွေလည်းဒီထဲမှာပါတယ်လှုပ်ရှားတာထဲမှာတွန်းနာကန္နာပါတယ်အဲထောက်ကန်တောင်းတင်းတာထည့်လိုက်ပါဦးလို့တွန်းကန္နာလှုပ်ရှားတာပါတော့ထောက်ကန်တောင်းတင်းတာတွန်းကန္နာလှုပ်ရှားတာကဝါရောတာတွန်းကန္နာကတော့အဲဒါသုံးတရားကိုက တွန်းလိုက်တဲ့အခါကာလတွေအဲဒီလိုခါကာလမှာကျောက်ဒီပါတွေမှာလည်းပဲကြွတယ်လှမ်းတယ်ဆိုတဲ့ခါကာလအဲဒီမှာတွန်းတဲ့သဘောတစ်ခါတစ်ခါပေါ်တယ်ဘေးကိုတွန်းတွန်းပို့နေတဲ့သဘောပေါ်တယ်အဲလက်တကြီးတွေကိုယ်ရဆန်းတဲ့အခါလှုပ်ရှားတဲ့ခါကာလတွေမှာလည်းတနေရာနေရာတွန်းတွန်းပို့တဲ့သဘောသင်ကြားအဲဒါတွန်းကန်တဲ့သဘော ကဲဆိုရမယ်ထောက်ကံတောင်းနေတာထောက်ကံတောင်းနေတာသုံးကံနာသုံးကံနာလှုပ်ရှားတာကလှုပ်ရှားတာကဝါယောတာဝါယောတာထောက်ကံတောင်းနေတာထောက်ကံတောင်းနေတာသုံးကံနာသုံးကံနာလှုပ်ရှားတာကလှုပ်ရှားတာကဝါယောတာဝါယောတာထောက်ကံတောင်းနေတာထောက်ကံတောင်းနေတာသုံးကံနာသုံးကံနာ ပုတ်ရှားတာကပုတ်ရှားတာဝါယောတာဝါယောတာအဲဒါကြီးလေးပါသုံးပါပါပဲဒါကအကျဉ်းချုပ်ဆောင်မှုဒီနေ့ကတော့လက္ခဏာတော့သတိပဋ္ဌာန်အကျယ်ကြီးအဲဒီတော့လေးပါအကြမ်းမြင်ပြောမယ်ဆိုလို့ရှိရင်ပထဝီဓာတ်က20ဆိုရင်မွေးညင်းစားတယ်အာဘောဓာတ်က30နှစ်ပြီးကြည်တိလိစားတယ် ဝါယောဓာအဲတေဇောဓာက၄ခုတဲ့မာတပနာอืมကျင်းစွာပူလောင်တာဇီရဏဟိုမင်းရင်ရောစီတာတဲ့ဒါဟအပြင်းထန်လွန်ကဲပူလောင်တာပါစကအစာကိုကြည်ကျက်စီတာတဲ့၄ပါးကိုတေဇောဓာ၄ပါး ဝါယောဓကတော့ခဏကပြောခဲ့တဲ့ဥဒင်္ဂမစသည်6ပါးဒါအကျမ်းမြင်အကျမ်းမြင်ဒါဒါ၄ပါးကိုအထေဝုဒ္ဓနဲ့ကခွဲပြလက္ခဏာလည်းဆိုရင်တော့ခဏကပြောတဲ့ဥစ္စာတွေပဲပထဝီဓာတ်ဆိုရင်ထောက်ကန္နာအဲပထဝီဓာတ်ဆိုရင်ဖြင့်အဲခက်မာရာတောင်းလင်းတာอืมတိုက်ခံပြီးတော့နေတာအဲဟောခက်ခက်မာ က်မှာကျမ်းသာတာခက်မှာကျမ်းသာတာအဲခက်မှာကျမ်းသာတာနူးညံ့တာတိုက်ခံပြီးတော့နေတာအဲဒါပဲသူကြီးကအာဘောရဆိုလို့ရှိရင်ယူစည်းတာဖွဲ့စည်းတာလေးကြသွားတာမာဘောရပဲတေဇောရဆိုရင်ပူတာနွေးတာအေးတာပေါ့ပြီးတော့တက်လာတာမာတေဇောရဝါယောရကတော့ထောက်ကန္တာတောင်းနေတာတွန်းကန္တာလှုပ်ရှားတာအဲဒါဝါယောရဒါကလက္ခဏာ သဘောလက္ခဏာနဲ့သဘောတရားလေးတွေကအထေဝုဒ္ဓမှာပါဘူး။ခုနသဘင်မွေးညက်စသည်တွေကတော့ဒါတွေကတော့အထေဝုဒ္ဓနဲ့နားလည်အောင်လို့ပြောရတယ်။အဲဒီဓာကြီးလေးပါလူတိုင်းလူတိုင်းသာနာမှာရှိနေတာပဲဒါကိုယ်တည်းမွေကြီးလေးကောင်နေတဲ့မွေလေးကူတွေနေရာတကာမှာရှိရဲ့။အင်းအပြားလေးတော့ရှိတဲ့နေရာလေး ကိုယ်ထဲမှာဘယ်နေရာဖြစ်ဖြစ်ထောက်ကြည့်လို့ချင်းအဲ့ဒီနေရာမှာဓာကြီးလေးပါအစုံရှိတာမူလေးကောင်အစုံရှိတယ်မူတွေအများကြီးရှိတယ်ကိုယ်ထဲမှာမူတွေဒီကိုယ်လုံးပြည့်အဲ့ဒီမူတွေကအာတယအာတယအားဖြင့်လည်းပဲမွေနဲ့တူတယ်တဲ့ဒီနေရာအားဖြင့်လည်းကပြောခဲ့တယ်ဝိသဝေကဝိကာရအစိတ်အဟုံအစိတ်အဟုံနဲ့ ဟောက်ပြန်စေခြင်းအားဖြင့်လည်းပဲတူတယ်ဒါလည်းဒီနေ့ပြောဒီကနေ့တော့အနတ္ထကဟနာအားဖြင့်လည်းတူတယ်မွေကိုဖမ်းယူတဲ့ပုဂ္ဂိုလ်ဟာအကျိုးမဲ့၅ပါးကိုယူရာရောက်တယ်အကျိုးမဲ့၅ပါးကိုယူရာရောက်တယ်ဘာတွေတုံးဆိုတော့အတုစိမ့်မစင်ကြဲတာကိုဖမ်းယူရာရောက်ပြီးတယ်မွေဖမ်းလို့ချင်းမွေဆိုတာသူဟာ မြေကြီးလျှောက်ပြီးတော့ကိုယ်နဲ့လွန့်လည်ပြီးသွားနေတာ။ဒါတော့မြေကြီးမှာအညစ်အကြေးတွေပေါ်လဲသူလွန့်လည်သွားနေတာ။မစင်နေတဲ့လဲသူလွန့်လည်ပြီးသွားခဲ့တာ။ရုံစရာတွေထဲမှာသူလွန့်လည်ပြီးတော့သွားနေတာ။အဲတော့သူ့ကိုယ်ကနေပြီးအညစ်အကြေးတွေပါလာ။မွေကိုဖမ်းရင်အဲ့ဒီအညစ်အကြေးတွေကိုဖမ်းယူရရောက်ပါတယ်တဲ့။ရုံစရာကောင်းတယ်။ ဒုက္ခနာမကောင်းသောအနတ်ကိုလည်းပဲလက်ခံရယူရရောက်သည်မွေမှာညှိညှိသောနာနဲ့မကောင်းဘူးလို့မွေရဒီအငြိကြီးတွေပါတူရတွေလျှောက်သွားတယ်တော့သူဟာကောင်းသောအနတ်ပဲရှိနိုင်မလဲသူမကောင်းသောအနတ်ရှိတယ်ဒုက္ခနာမကောင်းသောအနတ်ကိုလည်းယူရလက်ခံရရောက်သည်အာတုစိတ်မစင်ကြယ်တာကိုလည်းပဲ ယူရရောက်သည်တဲ့မွေးဆိုတာအခုနမစင်ကြယ်တာတွေလည်းလျှောက်သွားတယ်သူစင်ကြယ်တဲ့ဟာမဟုတ်ဘူးပေါ့အဲမစင်ကြယ်ဘူးအာတုစိန်ဒုက္ခနာတရားရင်းတရားရင်းအနာကိုလည်းပဲယူရရောက်တယ်အနာဆိုတော့ဒီမွေးဆိုခိုက်တတ်တဲ့ကောင်ကိုမွေးခိုက်လိုက်ရင်အနာဖြစ်တော့မှာပဲ မကိုက်လိုက်ရင်စိတ်ထားနဲ့မွေသွားဖမ်းရင်အဲ့ဒီစိတ်ထားနဲ့မွေကိုက်လိုက်တော့ရှိရင်အနာဖြစ်တော့မှာပဲဟာဆေးနေပါနဲ့တော့ကုယူရမယ်အဲပေလောက်တဲ့အစိတ်ရှိတဲ့မွေနဲ့ကိုက်လိုက်ရင်သေမှာပဲမပေလောက်လို့ရှိရင်လည်းပဲပေလူမျိုးပါဒုက္ခခံရမယ်အနာဖြစ်မယ်အနာအနာကိုလည်းဖမ်းယူရရောက်တယ်အနာလည်းခံရရောက်တယ်ဝိဒါအစိတ်တဲ့မူရအစိတ်ရှိတဲ့ကောင်ဆိုတော့အစိတ်ကိုလည်းပဲယူရရောက်တယ်အစိတ်ဆိုတာ ရောက်လာတာပဲငကူသတိပေးထားကြနေရာတကာမှာသိစီရတဲ့နေရာတွေမှာဆိုရင်အစိတ်ဆိုပြီးတော့ရေးထားကြတယ်ဆေးများမှာအထူးအချင်းရေးထားပါတယ်ဆေးများမှာဆိုရင်သူပွိုင်းစင်းဆိုပြီးတော့ရေးထားတယ်ပွိုင်းစင်းဆိုပြီးအစိတ်ဆိုပြီးအဲ့ဒါတချို့စိတ်ဆိုဝင်မယ်လို့လဲ3000 3000လို့ရပါတယ်အဲဆရာဝန်တွေပါတယ်နဲ့ဆရာဝန်တွေကညွှန်ကြားတဲ့အတိုင်း ပင့်တော်လောက်ရုံသုံးဆောင်လို့ရှိရင်တော့သူကယောဂဝေဒနာပျောက်စေတတ်ပါတယ်ဒါပေမဲ့အလွန်ကျွံသွားသုံးလို့ရှိရင်ဒါကတကယ်အသိဖြစ်တဲ့ဥစ္စာတွေမျိုးသူသတိပေးတာအစိမ့်ဆိုပြီးသတိပေးတာဟုတ်တယ်တချို့သေးတွေကစိတ်တွေပဲမမသေးလည်းပဲဒီလိုပဲစိတ်တွေစုထားတာရှိတယ်မမသေးတွေလည်းပဲဒီอืมနန်းသွင်းရှာဖို့သေးဆိုတာဘုညာသိရှိတော့မှမသိဘူးသေးเจ้าနဲ့တရားဝါဒနာမပါဘူးစားတယ်သေးလည်းပဲ ခြေတုံးကဆိုရင်တဲစားတာမဟုတ်ဒီလိုနေနေတာကိုငယ်ငယ်တုန်းကအဲဒီ20အသက်20နဲ့ရှင်းနေရှင်းဝါရတော့မှာပါအဲဒီမှာဒီဖေးကြောင့်ပြီးရှင်းဝါရတော့မော်မင်းကနေပြီးဥစဉ်တစ်ပါးနဲ့ဘုရားလည်းပူရင်ကမ္မထမ်းကြောင်းတို့ဘာလို့သင်တော်တဲ့နေရာရှိရင်လည်းပဲတရားတွေပါလေလည်းအားထုတ်ရင်ဆိုပြီးတော့ဒီလိုထွက်လာကြတာပေါ့ဘာမှမပါပါဘူး သပိတ်နဲ့သင်္ကားမယ်ပါတယ်ခဏတော့မပါဘူးခဏမရှိတော့မဟုတ်ရှိပါတယ်ဟောတော့ဆိုတော့ရွာတွေပါတွေအဝင်ထွက်နဲ့ခဏချွတ်အဲရွာတွေပါတယ်ဝင်တော့ခဏကြီးနဲ့ဝင်တယ်ဆဲမတော်လို့အဲဒီဥစ္စာဒီလိုလဲဝိနည်းသိက္ခာဘုအရာနဲ့ဒါမနာရေးယူပါတယ်အဲဒါကြောင့်ခဏလဲချုပ်တာပဲဆိုပြီးခဏတော့မပါဘူးထီးမပါဘူးဘာမှမပါဘူးအခုသပိတ်နဲ့သင်္ကားမယ်ပါပါတယ်သပိတ်တစ်လုံးနဲ့သင်္ကန်းသုံးတယ်ဒါပဲပါတယ် အဲဒါပထမတုန်းကတော့မော်လမင်းကထွက်လာတုန်းကတော့ဟိုကနေဒီသတိယာတွေကယထာလက်မှယူပေးတယ်လို့ဇင်းကြိုက်ဖလားအဲ့ဒီပြောင်းတော့ယထာနဲ့လာရပါတယ်အဲ့ဒီကနေပြီးနောက်တော့ဒီတိုင်းလမ်းလျှောက်ပြီးတော့ပဲလမ်းလျှောက်ပဲဒီမှာရောက်ရမှာသုံးခါစားအဲဒီစိတ်တွေကရပါမယ်ဘာမှဘာမှကြောင်းကြပြပါမရှိပါဘူးအဲလမ်းလျှောက်သွားဖို့ပဲဘာမှအဆင်မပြေလမ်းလျှောက်သွားမယ် အဲသုံးတော့ဘာလို့ဘယ်မှစားရပါမလို့မစဉ်းစားဘူးသာချင်းကြရမှာရောက်သွားသုံးခံစားရမှာပဲမရလည်းမစားပဲနေရုံပဲဒါပဲခွန်ကြီးကဒီလိုစဉ်းစားအဲဒီတော့ကဒီလိုထွက်လာကြတာအဲဒီမှာဇင်းရိုက်ကတော့တော့ကတွန်ဆိုတဲ့ကတွန်ဆိုတဲ့ရွာမှာတဲ့အဲဒီမှာကြောင်းမှာတ냐အိရကတွန်ဆိုကြောင်းတ냐အိရအဲဒီမှာဆရာတော်ကြီးခုလိုရှိမယ်ဟုတ်ပါဘူးဘုလုံးကလည်းကြီးလာပါပြီ အဲဒီမှာတ냐ကြီးတော့ဆရာတော်ကြီးကမဲဥစဉ်တို့ဘယ်သွားကြမလို့လဲတတိတော်တို့ကတော့ဘယ်ရလဲယူခြင်းရှိပါဘူးဗျာဒီလိုပဲဆရာလည်းပူရင်သင်တော်တဲ့နေရာရှိရင်လည်းတော်ကြောင်းလေးပါလေရှိရင်လည်းတတိတော်တို့အဲဒီမှာတော်ကြောင်းလေးပါလေတဲ့နေဖို့အဲဒီကမ္မထာပြတဲ့ဆရာကြီးရင်လည်းအဲဒီဆရာသမားကြီးကမ္မထာနည်းယူပြီးတတိတော်တို့တရားထုတ်ဖို့ဒီလိုထွက်လာကြတာပဲလို့ဘယ်ရောက်မယ်လို့မသိဘူးလို့ အာဒီလိုဆိုရင်ဥစဉ်တို့ကြီးအခြေကြီးသွားမှာပဲလားသူဆေးလေးများပါရရလားလေသူကမေးတယ်ပါပါဦးဗျာတဲ့ဒီလိုတော့ဆေးဘာမှမပါဘူးအာဒီတိုင်းကြီးသွားတယ်ဆိုတာဆေးမပါဘဲနဲ့သွားလို့ဘယ်ဖြစ်မလဲတဲ့လားမနေမကောင်းနိုင်မကောင်းဖြစ်ဆေးဆိုတာသုံးကြတယ်ဆေးလူရအောင်မယ်ဆရာတော်ကြီးကသူ့လည်းမတောင်းပါဘူးသူကသူစေတနာနဲ့သူကဆေး ဘာစေးလူမာတော့များတယ်ဆေးတယ်ဒီကသိဝါဒနာမှာပါတယ်ဆေးတယ်လေးစားခြင်းမရှိဘူးဒီကမေးတာဆရာတော်ကြီးနန်းွဲကြဖို့သိတူရမယ်ဒီဆေးကဘာသွန်းတာတော့များတယ်ဒီကမေးတာဟာဒီဆေးအမှန်သွန်းတဲ့ဆေးပဲဒီဆေးထဲမှာတခုတည်းစားလို့ရှိရင်သေစေရတဲ့ပစ္စည်းတွေတဲ့ဥစ္စာတွေအဲမဟာကာတို့ပစ္စည်းရိုင်းတို့ င်ပြီးတော့ဥလို့နင်မောင်ဥလို့ဒါတခုချင်းစာသေးတဲ့ဥစ္စာတွေအဲဒီလိုဥစ္စာတွေစုပြီးတော့ကြိတ်ထားတဲ့သေးတဲ့ဒါအမှန်ကောင်းတယ်ကြီးကနန်းတွဲမှာတွေ့ကြရတယ်စပြီးတော့အစာမကြည့်ဒီသေးနဲ့စားတာဒါကြောင့်မို့နန်းတွဲချာကိုဈေးခေါ်တယ်တဲ့သူကပြောတယ်ဟွန်းဆရာတော်ကြီးပြောတာလည်းတရားသဘောကျတာဟုတ်လို့ကြာရှိတယ်လို့နန်းတွဲမှာသူတို့အကောင်းနေသိစားပြီးအစာမကြည့်ရင်ဒီသေးစားတယ်ဆိုဟုတ်လို့ကြာရှိတယ် နင်မသဘောကျတယ်ဒီစေနေနဲ့ယုံကြည်သွားတယ်တချို့ဆရာတွေဒီစေတကူထဲနဲ့လိုက်ပြီးဆရာလုံးနေတာတဲ့ရေနွေးနဲ့တိုက်လိုက်ရေအေးနဲ့တိုက်လိုက်ဆားနဲ့တိုက်လိုက်ဘာနဲ့တိုက်လိုက်မင်းတို့ကွန်ရွက်ကြီးနဲ့တိုက်လိုက်အဲ့ဒါဒါဒီစေတကူထဲနဲ့ယောဂဝေဒနာတွေလိုက်ပြီးသိကူနေတာတဲ့ပြောပြောတယ်အဲဒီတော့မှဒီဖေးအကြောင်းဒီသားနဲ့ဒီဖေးယူသည်ဒီပဲအဲဒါလေးကိုဆောင်းလာတယ် အဲဒီတော့ကတော့နေမကောင်းတယ်မကောင်းလည်းမဖြစ်ပါဘူးနောက်တော့အဲဒီလိုအစာမကြေလို့ရှိရင်သူကတော်တော်ဟန်ကြတယ်သူဘိုက်ထဲမှာစပြီးတော့တနာကြီးလောက်အတွင်းဘိုက်ထဲမှာပေါ့ပေါ့မရှိဘူးလေးနေတယ်ဆိုရင်ဒီသေးလေးနည်းနည်းစားလိုက်စားလို့လည်းမထက်လာပါဘူးသူကနည်းနည်းခါခါခါသက်သက်ကြီးတော့ရှိပါတယ်သူကလူလွယ်ပါပဲနည်းနည်းပဲစားတယ်နည်းနည်းလည်းမစားဘူးနည်းနည်းစားရင်ခုနပြောတဲ့အစိတ်တွေသူကအဲနည်းနည်းပဲစားတယ်အဲ့ဒါလေးစားလိုက်လို့ရှိရင် နိုင်ဝဲလောက်တနာရီလောက်တွင်းမှာတခါလဲခြောင်သွားတာနေတဲ့ထမင်းဖြစ်သွားနည်းနည်းအစာများသွားလို့ရှိရင်အစာတွေတိတ်ကြည်သွားတာဟိုမှာခါးကြီးတော့ပြောနေတော့လို့ကသူကတော်တော်ကောင်းပါလေလို့အဲဒါအစိတ်တွေဒါကြောင့်မို့အစိတ်ဆိုတာသတိပြုရတယ်အဲဒါကြောင့်နောက်နိုင်ငံကဆေးတွေမှာဆိုရင်ဖြင့်အစိတ်ဆိုပြီးတော့သူကရေးထားတယ်အစာလေးနဲ့ရေးထားတယ်အစိတ်ဆိုကြောက်ကြကောင်းတာပဲအခုမွေကိုဖမ်းယူတဲ့ပုဂ္ဂိုလ်က

မိုက်ကံသောပုထုဇဉ်ပုဂ္ဂိုလ်တို့သည်ဘဝေဘဝ၌ဇာတာပိလာဇာတာပိနာနိနောဖြစ်သောနှစ်သက်ခြင်းရှိကုန်သည်ဖြေဝါဖြစ်သောနှစ်သက်ခြင်းရှိကုန်သောအာနာပါလာပုထုဇဏမိုက်ကံသောပုထုဇဉ်ပုဂ္ဂိုလ်တို့သည်ပစ္စ၅ပါးကုန်သောအနတ္ထာနိအကျိုးမဲ့တော်ကိုကဏ္ဍတိယူကြလေကုန်၏အဲဘဝ၌ နှစ်သက်လက်ခံသဘောကျပြီးတော့နေတဲ့ပုဂ္ဂိုလ်တွေဘဝရလာလို့ရှိရင်ဘဝရလာလို့ရှိရင်ဒီဓာလေးပါးပါတော့မှာဟုတ်ဓာလေးပါးပါတယ်အဲဒီတော့ဓာလေးပါးကိုလက်ခံပြီးတော့ယူအားရောက်တယ်ဓာလေးပါးလက်ခံလို့ရှိရင်ဖြင့်ငါးပါးသောအကျိုးမဲ့တွေပစ္စငါးပါးဘုံသနာဌာနီအကျိုးမဲ့တို့ကိုကနန္တိလက်ခံယူရလေကုန်၏ဘာတွေတော့ဆိုရင်ခုနကဥစ္စာတွေပါပဲ

မျက်နှာတရားပါဇတ်တွေပါလေလည်းပဲဘဝတွေပါလေတိုက်ပို့ပြီးတကလားဆေးရတယ်မဆေးရင်ပါဇတ်ကလည်းနားနေတာချို့ဆေးသားနဲ့တောင်မှနားနေတာဆေးတာပဲပါဇတ်ကတကလားနားနေချို့စကားပြောရင်လို့ချင်းပြောတိုင်းပြောတိုင်းနားနေရုပ်ပုဂ္ဂိုလ်များအဲ့ဒီပုဂ္ဂိုလ်နာနေရတာဟာသူပြောတိုင်းပြောတိုင်းနားနေကိုယ့်ဟာကိုယ်တော့နာမှမသိဘူးသူများတော့နာမှသိတယ် အဲဒါအာနာအာနာလို့ပြောလို့လည်းမကောင်းဘူးသူကနားနေတာတဲနေရမကြောက်ဘူးတော်တော်နာနာတယ်တချို့ပုဂ္ဂိုလ်များချွေးတွေကနေပြီးနားနေငယ်ငယ်တုန်းကတွေ့ဘူးတယ်အဲကိုရင်တွေကသူသိပါတယ်အခုတော့လည်းပြန်ပြန်လည်းမူတော့ပါပြီရဟန်းဖြစ်နေရဟန်းဖြစ်တော့လည်းအတူတူလိုပဲတကြောင်နဲ့နေရဘူးပါလေသူကနားနေသူကသူခန်းနဲ့ဒီအခန်းနဲ့အကျယ်ကြီးပါကျဉ်းချင်းလေးမဟုတ်ပါဘူး မဟုတ်သည်ဆယ်ပေကားလေးတွေမဟုတ်ပါဘူးအကျယ်ကြီးပဲခါနေပဲဒီခါနေပဲပေ20ကျမလဲပါဘူးခန်းကျယ်ကြီးပါပဲပေ20 30လောက်ခန်းကြီးအဲ့ဒါသူနေတာတစ်ခါလုံးနားနေတယ်အပေါက်ကနေပြီးဝင်တဲ့အပေါက်ကနေပြီးခေါင်းဒီငုံလိုက်ရင်အဲ့ဒီကနေပြီးတော့ကိုနားနေတာပဲဘယ်လိုလုပ်နားနေမှမသိဘူးနားတဲ့ပုံကိုရှိတွေ့ဘူးလေအဲ့တော့မကောင်းသောအနာနဲ့ဆိုတာ ရှိတာပဲနေတဲ့နေ့တိုင်းရေချိုးစားတဲ့နေမှာလည်းပိုဆေးကြော့လုံနေလို့ဒီဥစ္စာအဲဒါကိုကိုယ်တွေကအနတ်နေမကောင်းတဲ့အနတ်နေအရှိอืมဒါလည်းပဲမကောင်းတဲ့အနတ်နေစင်ကြယ်တယ်မဟုတ်ပါဘူးရှိနေတာပါပဲအဲဒါကျန်ကျန်မှာရှိနေတဲ့ခါဆိုတော်သေးရဲ့မကြမ်းမာတဲ့ခါကျရင်ပိုးပြီးတော့နားလာတယ်ဒီဓာတ်လေးပါးတွေကအဲဓာတ်လေးပါးမြည်ပြီးတော့နေတဲ့ရုပ်ကိုကြီးကအမှန်တန်နာနေနာလုံးစော်လုံးတော့အဲ့ဒီအနာစော်တွေပြောက်အောင်လို့ မျိုးသမီးတွေပါလေဆိုလို့ရှိရင်သားတွေပါလေလိမ့်ကြတာကိုဒီဥစ္စာတွေတတော်ကတော့သူကကားကွယ်ထားတာဒီအနနဲ့လူမသိအောင်လို့လုပ်ထားတာတော့တော်တော်မကောင်းတဲ့ဥစ္စာတွေပါပဲအဲဒုက္ခနာမကောင်းသောနာကိုလည်းလက်ခါရရောက်သည်အတုသိမစင်ကြဲတာကိုလည်းလက်ခါရရောက်သည်တဲ့ဒီဘုခါရာကြီးကမစင်ကြဲတဲ့ညည်ကြီးတွေထွက်နေတာပဲအဲဒါဒါလေးပါးတွေပဲဟိုး ပထဝီဓာတ်20ထဲမှာပါတဲ့ပထဝီဓာတ်20ထဲမှာပါတဲ့ဒီကျင်ကြီးတို့ကျင်ငယ်တို့ဆိုတာတွေဟာအဲပါတွေဟာမကောင်းတဲ့အနာတွေပဲမကောင်းတဲ့မစင်ကြယ်တဲ့ဥစ္စာတွေပဲအဲချွေးတို့တတွေးတို့သလက်တို့ဒါတွေလည်းပဲအဘောဓာထဲကမကောင်းတဲ့ဥစ္စာတွေပဲကျင်ငယ်ရေတို့ဒါမကောင်းတဲ့ဥစ္စာတွေဒီတို့သွေးတို့ရှိသေးတယ်မကောင်းတာတွေ အဲတော့မကောင်းတဲ့အနတ်မကောင်းတဲ့မစင်ကြယ်တဲ့အရာဝတ္ထုတွေကိုလက်ခံရောက်သည်အနတ်မကောင်းတာမစင်ကြယ်တာနှစ်ခုဒီဟာတွေအနာယောဂါတွေလည်းလက်ခံရောက်တယ်လူတွေအနာယောဂါဖြစ်တာဘယ်ကလာတော့မိသားကြီးလေးပါးရှိလို့အနာယောဂါဖြစ်တာပဲဓာကြီးလေးပါးမရှိရင် ရုပ်မရှိဘူး ရုပ်ဆိုတာထဲမှာရုပ်28ခုရှိတယ်ဒီအတွက်ကဒါပဲမဲ့လို့ဓာကြီး၄ပါးကအရင်ကပဲဓာကြီး၄ပါးမှီပြီးတော့ဒီပြင်ရုပ်လေးတွေအသေးလေးတွေပဲဓာကြီး၄ပါးမှီပြီးတော့ဝဏ္ဏအဆင်းရုပ်တဲ့မြင်ရတဲ့ရုပ်လေးရတယ်ဟာဓာကြီး၄ပါးရှိမှပဲသူဟာအရေးအကြောင်သဘောလို့သူကအဆင်းရုပ်လေးရှိတယ်အဲ့ဒါမှီပြီးတော့အပံရုပ်လည်းရှိတယ်အနံ့ရုပ်လည်းရှိတယ်အရသာရုပ်လည်းရှိတယ် နောက်မျက်စိအကြည့်တို့နားအကြည့်တို့စသည်ဖြင့်ဓာကြီးလေးပါမိပြီးတော့ဖြစ်လာအသေးမွားလေးတွေကိုရုပ်ကလေးတွေကအဲဒါကိုကြီးတစ်ခုလုံးဟာဓာကြီးလေးပါကဗရာဏပဲဒီဓာကြီးလေးပါကမကောင်းရင်ဒီဓာကြီးလေးပါပဲဒါကြောင့်ဒီရုပ်ကိုကြီးမိပြုတ်ပြီးတော့ယောဂဝေဒနာအမျိုးမျိုးတွေဖြစ်တယ်အနာအမျိုးမျိုးတွေဖြစ်တယ် အဲဒီအနာမျိုးမျိုးတွေဟာဒီဓာကြီးလေးပါမိပြီးတော့ဖြစ်တာပဲဒါကြောင့်ခေါင်းကမွေဖမ်းတဲ့ပုဂ္ဂိုလ်မွေကပ်ရင်အနာရတယ်လို့ပဲဒီဓာကြီးလေးပါမိပြီးတော့ယောဂဝေဒနာအနာတွေရဖို့ပဲဟုတ်တယ်အနာယောဂတွေကလည်းတဲကြကြတယ်အမတန်ကံကောင်းတဲ့ပုဂ္ဂိုလ်တွေမှတော်တော်လေးကြမ်းကြမ်းမှမှရှိတာပဲဒါလည်းလည်းပဲတော်တော်ရွယ်ကြီးလာလို့ရှိရင်အကုန်လုံးကြမ်းမှာပါပဲလို့ဘုံမခံနိုင်ပါဘူးသူစားနေမကောင်း ဒါမျိုးကယောဂဝေဒနာတစ်ခုတစ်ခုကတော့နည်းနည်းတော့ရှိနေတာသိမကြည့်ကြလို့ကဒီကျုပ်ပုဂ္ဂိုလ်တွေကြတော့သိကြည့်ကြလားယောဂဝေဒနာတွေကိုတခါလဲအဲပြစ်လိုက်တာမှပြောနေတော့တစ်ခုပြီးတစ်ခုဖြစ်နေတာအမှန်တရားဆင်းရဲပါတယ်အဲ့ဒါတွေဘယ်ကလာတော့ဆိုရင်ဒီဓာကြီး၄ပါးကရလာလို့ဘယ်ကရလာလဲပြိသေကရလာတာတဲ့ဒီကတည်းကရလာဒါတော့လောကအနေအချင်းကြည့်လိုက်တော့လူဖြစ်ရင်ဖြစ်ရင်ကောင်းတယ်လို့ထင်ရတာပါ အဲလူဖြစ်ရမှာလည်းပဲအမျိုးအချင်းမြင့်မြတ်တဲ့အမျိုးဒီစည်းဥသာဘောဟဗလာတွေနဲ့ပြည့်စုံတဲ့အမျိုးအယုတ်စင်းလှပါတင့်တဲ့အမျိုးအဲဒီမှာဖြစ်ရင်ကောင်းတယ်လို့နောက်တော့သောဘဝတွေဒီလိုလှပါတဲ့ရုပ်စင်းအင်္ဂါတွေနဲ့ပြည့်စုံတဲ့ယောက်ျားဖြစ်ရပါလို့ဤမိန်းမဖြစ်ရပါလို့ဤစသည်ဖြင့်ဒီနေ့ကြားကြားစိတ်ကဟောတာဒီနေ့ကြားကြားနှုတ်ကထုတ်ပြီးတော့ သူသည်လူသည်သူမတောင်းဝန်တော့လေစိတ်ထဲကတော့အဲ့ဒီလိုလူတွေရရှိနေကြတယ်လို့သာဒါတွေရရှိနေတာပဲနိဗ္ဗာန်ရပါလို့ဆိုတာကတော့ဒါကတော့ကြားကောင်းတာလားသူတောင်းလိုက်ရတာကိုစိတ်ကနိဗ္ဗာန်တလောက်တော့မဟုတ်တော့ဘူးအဲ့ဒါတွေသဘောကျနေတယ်သူကอืมအဲ့တော့အဲဒီတော့သဘောကျလို့ဆူတောင်းနေဆူတောင်းနေနောက်ကဒီရုပ်တည်းရမှာဒီဓာကြီးလေးပါရမှာရတိုင်းရတိုင်းအဲဒီရရဘဝမှာအနာရောဂါဝေဒနာတွေဖြစ်မှာတရားတွေ သမာကိုလည်းလက်ခံရရောက်သေးတယ်ဇရံအိုခြင်းဤဟူသောဘေးစိုးကြီးလည်းလက်ခံရရောက်တယ်တဲ့အိုမင်းရင်ရောခြင်းဒါလည်းတရားစဉ်းစားကြည့်လို့ချင်းတော်တော်မကောင်းပါဘူးငငယ်ရရကလေးကလေးတွေတချို့ငငယ်လေးကနေပြီးဓာတ်ပုံတွေရိုက်ထားကလေးကလေးအဝတ်တောင်ကောင်းကောင်းမိုးတာသေးဘူးအဲဒီရွယ်လေးနူးနူးနယ်နယ်လေးတော်တော်ကြတော့တော်တော်ကြီးတဲ့ရွယ်လေးတွေရိုက်ထား10နှစ်10နှစ် ကျောင်းသားအရွယ်မျိုးသားတွေအမျိုးသမီးတွေရိုက်တာပုံလေးတွေရှိတာပုံလေးတွေအဲတော်တော်ကြီးတဲ့ခါက15နှစ်16နှစ်အနည်း20အဲဒီရွယ်မှာပြူရွယ်ရွယ်တဲ့ခါလဲပြင်းလို့ဆင်းလို့တချို့လည်းပဲမိုးရင်းတွေပေါ့လေလောကထုံးစံထုံးသားပြင်လာအတိုင်းဓမ္မရာအတိုင်းဟာတဲ့မင်္ဂလာဆောင်တို့ဘာလို့ကြတော့မင်္ဂလာဆောင်သူတို့သားသူတို့သမီးဖြစ်နေကြတယ်ဆိုတာဗျာအကောင်းဆုံးပုံတွေပေါ့ဟိုမှာရိုက်တာလည်းခါလဲအဲလာပါတွေပြင်းစင်ပြီးရိုက်တာ နောက်အရွယ်ကြီးလာတဲ့ခါကျတော့ကြီးတဲ့အရွယ်လည်းဓာတ်ပုံနေကြတယ်ဒီကနေ့မှရိုက်တာရှိတယ်နောက်သေးတဲ့ခါကာလမှာအလောက်မှရိုက်ထားတာလည်းရှိတယ်ဒါတွေတစ်ခုတစ်ခုကြီးလိုက်လို့ရှိရင်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်အစကတော့သူကဟုတ်တယ်လို့ရှိတာသူကငငယ်ရွယ်ရွယ်ကတော့သူကကြည့်လို့ကောင်းတာကြီးသွားတော့နေရာမကျဘူးနောက်ဆုံးကျတော့သေးတဲ့အလောင်းကြီးရောက်သွားတာကိုတော်တော်နေရာမကျဘူးမသေးခင်လည်းပဲတို့ အသက်ရှည်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေမှာဒီလိုအသက်80 80ကျော်ရှိရောက်လာလို့ရှိရင်များသောအားဖြင့်သတ္တရအတဲမရှိပါဘူးအချို့အဲဒီကံကောင်းထောင်းပါတဲ့ပုဂ္ဂိုလ်တွေတော့တော်သင့်သတ္တရရှိပြီးတော့လူတဲ့ပြိတ္တာထဲမှာဝင်လို့ထွက်လို့တော်ပါသေးရဲ့အချို့ဖြင့်လူတဲ့ပြိတ္တာထဲဝင်လို့ကိုနေရာကိုမကြောက်ဘူးသာအဲတော်တော့ကိုဥမင်းရောင်မှုနဲ့မလျောက်ပါမတင်တဲ့အခြေအနေတွေရောက်နေတာကိုငငယ်ရွယ်ကဆိုလို့ရှိရင်တော့တခါတည်း အဲဝုတ်ကောင်းစားကောင်းလေးတွေနဲ့ဝိုးလို့တသသနဲ့တခါနဲ့နေတဲ့ရုပ်ကိုယ်ကြီးပေါ့ဗျာအိုမင်းရောက်သွားတဲ့ခါကျဘာမှသုံးချလို့မရဘူးဘာမှနှိမ့်တဲ့စရာသားစရာမကောင်းကိုဟာကိုယ်လည်းနှိမ့်တဲ့စရာမကောင်းဘူးသူများကလည်းနှိမ့်တဲ့စရာမကောင်းယွန်စရာမုန်းစရာတွေဖြစ်အဲ့ဒါဟာဘယ်ကလာတော့ဆိုရင်ပြိတ္တိကလာတာတဲ့ပြိတ္တိကနေပြီးတော့ဒီဓာကြီး၄ပါးလက်ခံမိလို့ဒီဓာကြီး၄ပါးလက်ခံမိလို့

ကာမဘဝယူပါဘဝ၌သာတာပိဏာနိနောဖြစ်သောနှစ်သက်ခြင်းလက်ခံဉာဏ်သဘောကြခြင်းရှိကြကုန်သောအာနာပါလာပုရုဇနာမိုက်ကမ်းသောပုထုဇဉ်ပုဂ္ဂိုလ်တို့သည်ဒုက္ခနာမကောင်းသောအနတ်ကို၎င်းအတုသိမစင်ကြယ်ဒီကို၎င်းသရံအဲဗျာရင် မကြမမာနာပြခြင်းကို၎င်းသရံပုံမင်းရင်ရောခြင်းကို၎င်းမရဏပင်စမံသိခြင်းလင်၅ခုမြောက်ရှိသောအကျိုးမဲ့ကို၎င်းဣတိဤသောပင်စ၅ပါးကုန်သောနာထာနိအကျိုးမဲ့တို့ကိုကဏ္ဍတိလက်ခံသည်ရယူသည်မိကုန်၏အဲနောက်ဆုံးကြရင်သိခြင်းတရားရောက်သွားတာပဲသိခြင်းတရားရောက်သွား လူဘဝဖြစ်ရပါလို့ဤဆိုရင်လူဘဝဆိုင်တဲ့ဓာတ်ကြီးလေးပါမိပြီးတော့မကောင်းသောအနတ်နေဒါရှိရမယ်ဒါတွေအနာသုတ်ပင်ရမယ်။ဒါချင်းစင်ကြအောင်။အင်းမစင်ကြတာတွေကိုကနေပြီးထွက်မယ်အဲ့ဒါတွေတော့သုတ်ပင်ရမယ်။မကြမ်းမမာနာပြမှုတွေတွေ့ရမယ်။ ဒီနေ့ကျရင်အုံမင်းရော်ချင်းတွေတွေ့ရမယ်နောက်ဆုံးဒီနေ့ကျရင်ပြေးရမယ်တဲ့မပါကြည့်ရမြေကြီးတွေညှို့ရမလားမီးရှို့ရမလားရေညှို့ရမလားအဲတကူကူနဲ့တော့ဖြောက်တော့ပြရမှာပဲကြံတဲ့ပုံကိုယ်တွေကဒီဥစ္စာကြီးတော့ထားနိုင်မှုဒီဥစ္စာအဲဒီရောက်ရမယ်ဓာကြီးလေးပါလက်ခံမိလို့အဲဒီဓာကြီးလေးပါကိုအန္တဘာလာပုထုဇနာမသိမလိမ္မာတဲ့ တရားရည်ရမှာမကြွကျင်တဲ့ပုရုဇဉ်တွေအဲ့ဒီပုဂ္ဂိုလ်တွေကသဘောကျကြတယ်အဲလူကောင်းဘဝဖြစ်ရပါလို့ဤယောက်ျားကောင်းစင်စစ်ဖြစ်ရပါလို့ဤမိန်းမကောင်းစင်စစ်ဖြစ်ရပါလို့ဤဘယ်လိုအမျိုးဖြစ်ရပါလို့ဤနတ်သားဖြစ်ရပါလို့ဤနတ်သမီးဖြစ်ရပါလို့ဤနာမည်ကြီးဖြစ်ရပါလို့ဤနာမည်ပြားကြီးဖြစ်ရပါလို့ဤဟုတ်လားနှုတ်က ရေရည်စုမတောင်းဝန်တော့လဲစိတ်ထဲကတော့ဒီလိုတောင်းတမှုတွေရှိနေကြတာလေအဲဒီရှိနေကြတော့ဒီဟာတွေအကုသိုလ်ကနေအကျိုးပေးမှာအဲပါလေမကောင်းတာလေတဲ့ကျိုးမဲ့တွေရတာမှာသို့တော်လည်းတခုတော့ရှိပါရဲ့အပယ်လေးပါးကဓာကြီးလေးပါးတော့မဆိုးဘူးအဲ့ဒီမှာပါပြီးတော့ဆိုတယ်အဲ့ဒီမရောက်ရင်တော့နည်းနည်းတော့တော်သေးရလို့ဆိုမှာအခုကတော့တရားဘက်ကနေကြည့်တော့ဘယ်ဟာမှမကောင်းလို့တော့သူကကဲ့ရဲ့တယ်ဟိုအပယ်လေးပါးနဲ့ဆိုင်ရင်တော့နည်းနည်းတော့တော်တယ်လို့လူဘဝနာဘဝကနည်းနည်းတော့ အဲတော့မွေကြီးလေးကောင်ဓာကြီးလေးပါးနဲ့မွေကြီးလေးကောင်တူတယ်မွေကြီးလေးကောင်ဖမ်းလိုက်လို့ရှိရင်ဖြင့်မကောင်းအကျိုးမဲ့၅မျိုးရတယ်လို့ပဲဓာကြီးလေးပါးလက်ခံတဲ့ပုဂ္ဂိုလ်တွေဘဝတိုင်းဘဝတိုင်းမကောင်းသောအနတ်တွေကိုရတယ်ဒါတွေအတွက်သူပြန်စင်ကြယ်အောင်လုပ်နေရမစင်ကြယ်တာတွေကိုရတယ်စေကျော်သူပြန်နေရတယ်မြဲရမယ် မကြမ်းမဝါနာပြားမှုတွေကိုရတယ်။ပုံမင်းကြီးတွေကိုရတယ်နောက်ဆုံးကြသေရသည်တဲ့။ဟောအကျိုး၅ပါးရတယ်။ဘာကောင်းတော့အကျိုးမဲ့တွေပဲတခါတည်း။အဲဒါကြောင့်ဓာကြီးလေးပါးဟာမွေကြီးလေးကောင်နဲ့တူပါတယ်တဲ့။ဓာကြီးလေးပါးကိုမွေကြီးမွေကြီးလေးကောင်ကိုဖမ်းယူတဲ့ပုဂ္ဂိုလ်ဟာအကျိုးမဲ့၅ပါးကိုမကောင်းတဲ့ကိုယ်အကျိုးမဲ့အကျိုးမရှိတာတွေပစ္စည်းရပစ္စည်းကြောင်းတွေကိုလိုက်ပြီးတော့ဖမ်းတာနဲ့ တူတယ်အဲ့ဒါလိုပဲဓာကြီးလေးပါးနဲ့လူဖြစ်နာဖြစ်တွေကိုလိုရှိနေတဲ့ပုဂ္ဂိုလ်တွေဒါတွေကိုလက်ခံတဲ့ပုဂ္ဂိုလ်တွေကအကျိုးမဲ့၅ပါးကိုလက်ခံရရောက်တယ်ကြာဝယ်ရောက်တယ်တဲ့ဒါတွေကိုအဲကုသိုလ်ကောင်းမှုတွေပြုပြီးတော့လဲဝဲယူရတယ်လဲတူတာပေါ့လေနှုတ်သားอืมအဲခုနကပြောတဲ့အတိုင်းပယ်လေးပါးကြာမှလည်းဆိုင်တော့တော်သေးရဲ့လို့အောက်မြင်ရอืมပယ်လေးပါးမကြာရင်ဒါတော့တော်သေးရဲ့လို့အောက်မြင်ရဒါပေမဲ့လို့ ဒါလေးတွေသာယာနေလို့တော့ဖြစ်သေးဘူးဒါလေးတွေသာယာမယ်မို့လို့ဖြစ်ဘူးဒါမကောင်းတဲ့အကျိုးမဲ့တွေရတာပဲတဲ့မူကြီးလေးကောင်အဲ့ဒါကအကျိုးမဲ့ကိုယူခြင်းအပြင်အကျိုးမဲ့ကိုလက်ခံခြင်းအပြင်မွေဖမ်းနေတဲ့အဲမွေကြီးလေးကောင်နဲ့တူတဲ့အကြောင်းသာကရာဆရာပြရတယ်နောက်တစ်ခုကဒုရူပဌာနာတော် မွေကြီးလည်းကောင်ဟာပြုစုနိုင်ခဲ့တယ်အစကလည်းပြောခဲ့ပါပြီမွေကြီးလည်းကောင်ဟာတကောင်ကသိကျင်နေတယ်တကောင်ကထားကျင်တယ်တကောင်ကရေချိုးကျင်တယ်တကောင်ကအစာစားကျင်တယ်တကောင်ကလားကြောက်ကျင်တယ်အဲကောင်လေးကောင်ကိုပြုစုရမလွယ်ဘူးတဲ့တပြိုင်တည်းအလိုချင်းမတူဘူးအဲပြုစုအဲပြုစုဖို့ရသူတို့အကုန်လုံးမွေကြီးလေးကောင်လုံးသဘောကျအောင်မွေရင်းယောက်ျားပြုစုဖို့ရမလွယ်ဘူးအဲ့ဒါလိုပဲ ဒီကိုယ်ခန္ဓာထဲမှာရှိတဲ့ဓာကြီးလေးပါးကလည်းပြုစုဖို့ရမလွယ်ပါဘူးတဲ့ဓာကြီးတစ်ပါးပြည့်လို့ရှိရင်ပထဝီဓာပြည့်လို့ပထဝီဓာဆေးကူရင်အာဘောတေသောဝါယောကဖောက်ပြန်ရင်ဖောက်ပြန်လာပဲတဲ့ဒါကတော့ဆေးစရာတွေမှပိုသိတယ်သိစရာရာဒီလိုပဲယောဂဝေဒနာတစ်ဖက်ကလွန်းနေတယ်ဆိုပြီးဒီဥစ္စာကိုကြာသွားအောင်လုပ်လို့ဟိုအားတက်လာအထူးအဖြင့်သင်ကြားတာကတော့ခုသွေးတို့တို့ သူအာရောတာတို့ဒါတွေကတော့ခုခေတ်မှာသိထင်ကြတယ်တချို့သွေးအားနေတယ်ဆိုပြီးတော့သွေးအားများအောင်လုပ်လို့လေတာနဲ့သွေးရောဂါတွေ့တာမှန်တချို့သွေးတွေတိုးလုံးအားကြီးလို့လျှော့ချရတဲ့သွေးတွေမတက်ဘဲနေလို့တခါတည်းချို့သေးရောလို့ပါอืมအဲ့ဒါအဲ့ဒါတွေကတော့သူကအခုသူကသင်ကြားတဲ့ဥစ္စာတွေပဲအဲ့ဒါတခုခုကလွန်းနေလို့အဲ့ဒီလွန်းနေတာကိုလျှော့လိုက်လို့ရှိရင်အလျှော့လွန်သွားလို့ရှိရင်လည်းဒုက္ခပြေတာပဲ Ndị ụ pe golo doebia gb i tyerie yaur ကျမ်းမာနေတဲ့ခါတော့သူ့ဟာဟန်ကြတာဆိုတာကျမ်းမာနေတဲ့ခါတော့ဘာမှမဖြစ်ဘူးနေကောင်းထိုင်ကောင်းသွားကောင်းလာကောင်းစားကောင်းသောက်ကောင်းသူ့ဟာဟန်ကြနေတာအနေမကောင်းလာပြီဆိုတဲ့ခါကျပြုရင်ပဲအဲ့ဒီကြတော့ဒုက္ခရင်းလာပဲနေမကောင်းတဲ့ယောဂတစ်ခုကိုပြင်းပြင်းထန်ထန်ဖြစ်လာပြီဆိုလို့ရှိရင်စိတ်ကူဝေရတော်တော်နဲ့မပြောင်းနိုင်ဘူးอืมယောဂများမပြည့်တာကောင်းတာရှင်းနေရမပြောဘူး ဒီနေ့ထားတာတကယ်ဖြစ်လာလို့ချင်းဘယ်ဥစ္စာမှသိဘူးလို့မလွယ်ဘူးပျောက်ခဲတဲ့ဥစ္စာတွေပဲကွာအဲဒါကြောင့်ဓာကြီးလေးပါမွေကြီးလေးကောင်ကိုပြုစုရခက်တယ်လို့ပါပဲဓာကြီးလေးပါကိုညီညွတ်အောင်မျှတာအောင်ပြုစုဖို့ရခက်ပါတယ်ဒါကြောင့်မို့ဓာကြီးလေးပါကမွေကြီးလေးကောင်နဲ့တူတယ်မွေကြီးလေးကောင်ကိုယ်လည်းတင်ထားရတယ်နဲ့တူတယ်ဓာကြီးလေးပါကိုယ်ထဲမှာရှင်းလား

ပိုကြောက်ရတယ်အသိမရှိတဲ့မွေတော့တချို့ဖြင့်မွေဆိုရင်ကိုကြောက်တော့တာအသိမရှိတဲ့မွေလည်းတချို့နာနာမသွားဘူးမွေမြင်ဖြင့်ကြောက်တာနဲ့ပြေးတော့တာပဲတခါတည်းကြောက်တတ်တဲ့ပုဂ္ဂိုလ်ကအဲအသိရှိတဲ့မွေဆိုတော့တော့ကြောက်ရပါပဲအသိရှိတဲ့မွေကတော့အဲမွေမွေဆိုကြောက်တတ်တဲ့ပုဂ္ဂိုလ်ကတခါတည်းဟိုအိမ်ရှိဘက်ကနေပြီးမွေဆိုလို့ရှိရင်အိမ်နောက်ဘက်ကိုပြေးအဲဒီလိုပေါ့ကြောင်ရတယ်မွေဆိုလို့ရှိရင်ကြောက်ရတယ် မွေနာချင်းကကိုရမလွယ်ဘူးအဲလိုပဲဓာကြီး၄ပါးကလည်းချင်းကကိုရမလွယ်ပါဘူးတဲ့ဓာကြီး၄ပါးပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာရှိနေတဲ့ဓာကြီး၄ပါးတွေကျမ်းမာနေတဲ့ခါတော့ဒေါ်လာပေါ့လေကျမ်းမာနေတဲ့ခါတော့ချင်းကကိုရလွယ်ပါရဲ့ဥစ္စာလည်းမခက်လာဘူးဒါတော့မကြမ်းမာတဲ့ခါမှာခက်တာတချို့ဓာကြီးလေးပါဖောက်ပြန်ပြီးတော့နေလို့ပျက်စီးနေလို့ကုဋ္ဌနုနာဆိုတာဖြစ်နေ အဲဒီပုဂ္ဂိုလ်ကြောက်ကြကောင်းတယ်ညွန်ကြသိကောင်းတယ်လို့ကိုမိတ်ဆွေတွေ ပြီးတဲ့ပုဂ္ဂိုလ်တွေမလားခြင်းမှုမှာမလားခြင်းမှုကိုလည်းကုမှာကြောက်ရဟိုသိတဲ့ပုဂ္ဂိုလ်တွေလည်းကုမှာကြောက်ရတယ်မလားခြင်းမှုတွေကကိုတပြည်တွေကပဲဖြစ်ဖြစ်အနာခြင်းနေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အဝေးကနေပြီးတော့အသုံးလိုလိုပစ္စည်းတစ်ခုခုတောင်းလိုက်ရင်ပေးဖို့ရဝန်မလေးဘူးဒါပေမဲ့ကိုယ်စီတော့တဲမလားခြင်းမှုမျိုးသားဟွန်းအဲဒီတော့နာယောဂရှိတဲ့ပုဂ္ဂိုလ်များဘာလို့လို့တော့ဆို ကိုယ်ကိုပုဂ္ဂိုလ်တိုင်းလည်းကုမှာကြောက်ရတယ်ကိုယ်နဲ့သက်တဲ့ပုဂ္ဂိုလ်တွေအများပုဂ္ဂိုလ်တွေလည်းကုမှာကြောက်ရတယ်သူကတော်တော်ကိုယုံစရာကောင်းတာပဲအဲ့ဒါကုဋ္ဌနုနာတဲ့ဒီပြင်လည်းပဲယုံစရာကောင်းတဲ့အနာတွေရှိကုရတဲ့ကုသတတ်တဲ့အနာတွေရှိတယ်အဲ့ဒီနာယောဂတွေဟောကျောင်းသူတွေပါအဆုံးနာတို့ပါကုဋ္ဌတာတွေပြောရတယ်ရှိပါတယ်သိယုံရမှာသူ ပြီးတာနောက်ထားရတာပဲဒီလိုဥစ္စာတွေမကူးမဆက်အောင်လို့အဲဒီလိုဟာတွေလည်းပဲယောဂဝေဒနာတွေရှိနေတဲ့ပုဂ္ဂိုလ်တွေကြောက်ကြတယ်ကိုယ်အမှန်ဆုံမျိုးချင်းချတွေဖြစ်နေပေမဲ့လို့အနာယောဂရှိမကြမှာသာသွားပြီးတော့သူမမေးဝန်းကြဘူးမေးခြင်းရဲ့อืมကူးမှာကြောက်လို့မသွားဝန်းကြဘူးဒီလိုဟာရှိအဲဒီတော့ကိုယ်ထဲမှာယွန်စရာကောင်းတဲ့ယောဂဝေဒနာတွေဖြစ်လာပြီဆိုတဲ့အခါကာလကျတော့ အဲ့ဒီပုဂ္ဂိုလ်ထာမချင်းကပ်ချင်းကြဘူးတချို့ပထမကဩဇာရှိနေတဲ့ပုဂ္ဂိုလ်မို့နိုင်နေတဲ့ပုဂ္ဂိုလ်မို့အတင်းအဲငေါငါပြီးအမိန်နဲ့ခေါ်ရင်မလွယ်မကင်းတာလို့လားလို့ရှင်နဲ့နှာခေါင်းပိတ်ယူပြီးတာလားတာပေါ့လေဒီကမလွယ်မကင်းတာလို့လားရင်လည်းကြောက်ကြောက်ရွံ့ရွံ့နဲ့လားတချို့လည်းပဲဟာစိတ်ဆိုးခြင်းဆိုးရောမလားနိုင်ဘူးဆိုပြီးတော့မလားကိုမလားဘူးယွန်းတကယ်ယွန်းကြောက်ကြောက်ကောင်းတဲ့ယောဂါတွေကြမလားဘူးအဲ့ဒါဟာ ခုနမွေကြီးလေးကောင်မွေကြီးတွေကြောက်เสียကောင်းတော့အနာနာမကောက်ဝင်တာနဲ့တူပါတယ်ဟွန်းအဲကျန်ကျန်မှာရှိနေတဲ့ခါကျတော့တယောက်နဲ့တယောက်နဲ့နီးနီးကကရောရောနှောနှောနေလို့ရတာပဲအေးတကယ်ယောဂတွေအကြီးကျယ်တွေဖြစ်လာတော့နာနာကဖို့ခက်တယ်တကယ်ဖြစ်လာလို့ရှိရင်မနာခက်ပါတယ်ပူပူကကနေဖို့ရနာနာလာဖို့ရမနာခက်ပါတယ်ဒါကြောင့်မို့မိသားကြီးလေးပါ မွေကြီးလေးကောင်အနိပါကဖို့ခဲရင်တယ်လို့ပဲကြောက်เสียကောင်းတယ်လို့ပဲဒါကြီးလေးပါးတွေအဖောက်ပြန်လို့ရှိရင်လည်းပဲအနိပါကဖို့ရာကြောက်เสียကောင်းပါတယ်တဲ့ဒါကြောင့်ဒုရသရတော်ချင်းကနိုင်ငယ်သော ချင်းကနိုင်ငယ်သောကြောင့်လည်းပဲမွေကြီးလေးကောင်နဲ့တူပြီအာဂတိညုတော်တဲ့နောက်တစ်ခုကမွေကြီးလေးကောင်ဆိုတာ သူများကျေးဇူးကိုမသိတတ်ဘူးတဲ့မွေဆိုတာဘယ်လိုယူရနဲ့ပြုရင်ထားပဲမယ်လို့မွေဆိုတာကျေးဇူးမသိတတ်ဘူးတဲ့အဲ့ဒါကတော့ဇာနိပါထဲမှာပါတယ်ဝေလူကဇာတဲ့အဲဘုရားအလောင်းတော်ကအဲတခုသောဘဝမှာဗာရာဏသီပြေမှာ ပစ္စည်းဥစ္စာဘောဂဗရနဲ့ပြည့်စုံတဲ့ပထေးမျိုးမှာပြည့်ပြီးကြီးကြီးတဲ့ခါကာလကြတော့ပံဝေကရရပြီးတောထွက်တောထွက်ပြီးရေသိပြူပြီးတော့သူမှာတကြီးပြိတ္တတွေအမြောင်များနဲ့ဇံပိန်ကြီးတွေလည်းပြည့်စုံနေပါတယ်အဲဒီထဲမှာရေသိတူကသူ့သင်္ကန်းကျောင်းစီကိုမွေလေးကောင်ရောက်မွေငယ်လေးမွေငယ်လေးရောက်လာတဲ့အဲဒီမွေငယ်လေးသူကချစ်ပြီးတော့မွေးတာ ဒီရသေးကစရတဲ့အလံပဲဆရာနဲ့တူပါရဲ့သူကသိပြင်ပုဂ္ဂိုလ်စဉ်မွေးမွေးမှာမဟုတ်မွေးမွေးတယ်ဆိုတော့သူကမွေးကိုင်းနေကြဖမ်းနေကြပုဂ္ဂိုလ်မွေးမကြောက်လို့နေပါသိပြင်ပုဂ္ဂိုလ်မွေးပဲမွေးနေတယ်အဲမွေးဝါဒနာပါရှိကြီးကလည်းပဲသူအလံပဲဆရာအဲအဒီဘဝလည်းလူရသေးမလို့ခင်ကအလံပဲဆရာဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါမှမဟုတ်သူကိုင်ဝန်းတာမွေးဘူးမွေးဆိုတာအသိရှိတယ်မဟုတ်ရင်ကိုင်ဝန်းအဲသူကအဒီမွေးလေးကိုချစ်လို့

မောင်ဝါဖေရေသေးကြီးခေါ်ခေါ်ပြီးတော့မေးတယ်ဒီလိုသတင်းကြားရတယ်တဲ့သင်ဟာမွေကိုမွေထားတယ်လို့ကြားတယ်ဟုတ်ပါတယ်ဘာဖြစ်လို့မွေလဲမွေဆိုတာအသိရှိတဲ့မွေခိုက်တတ်တယ်ပေးလိုက်မယ်မမွေနဲ့ဆရာကြီးဒီမွေကတခြားမွေမဟုတ်ဘူးကျွန်တော်သားဖြစ်နေတယ်ဟာလူနဲ့မွေတဲ့ဘယ်ကသားဟုတ်ရမလဲ လို့သာတနေ့ကျရင်ဒီမူကိုက်သေးလိမ့်မယ်ဟွာဆရာကြီးရေသေးကြီးကသုံးမသုံးပါမယ်လို့သူကတောင်းစဉ်ဖြစ်နေဒီမူလေးနဲ့အစကားတွေကသူကမူတွေ့တွေကသူမူချစ်ခင်တဲ့ပုဂ္ဂိုလ်လာမယ်ဆရာနေမှာပါပဲသူကအဲ့ဒါနဲ့သူတောင်းစဉ်ဖြစ်တော့ဒီမူနဲ့ခွဲဝေရသူမတတ်နိုင်တော့ဆရာကြီးစကားသူနားမထောင်နားမထောင်တော့မင်းဒီနေ့ကျရင်ဒီမူကိုက်သေးလိမ့်မယ်ဆရာကြီးကပြောတယ် နားတဲ့သူမွေလေးကိုမစွန့်မွေလေးမူးမြဲမွေးတာအချိန်ကျတော့ခေသေးတွေကတော့တတိတတိသေးဦးတွေကြားဖွယ်ပြီးတော့စားရတာဆိုတော့ဟိုတော့ပြီးတော့တတိသေးဦးတွေလိုက်ပြီးတော့ကြားကြတော့ဒီနေရာမှာတတိသေးဦးတွေလောလောကူရလာတယ်အဲ့ဒီမှာ2ရက်3ရက်ကြာသွားအဲ့ဒီဝေလူကမဝါရဲ့အဖေရသေးကြီးလည်းပါလာပဲဒီရသေးလည်းပါ

อืมစာရင်နဲ့စာမှာပေါ့လေသိစာမှာပေါ့ဆိုပြီးတော့ကဲလာလာလာဆိုပြီးတော့လက်မောင်းတမ်းပြီးခါတိုင်းခါတိုင်းတော့လက်မောင်းမော်ကြောက်ပြီးတော့တက်လာဟန်တူပါရဲ့ဆိုလက်ဆံပြီးတော့မူကစိတ်ဆိုးနေတယ်သူကြည့်တာစာစာမသားပဲနဲ့နေရမလားဆိုပြီးထွက်ကြတော့စိတ်ဆိုးလာတဲ့တခါတည်းလက်ကြိုက်လိုက်သေပါရောတဲ့သူကမူရအဲဒီမှာမွေသေးရောသေတော့ဘုရားလောက်ကိုအဲဒီတွေကပြောကြတယ်မွေလူကဖေတော့မွေလူကကြိုက်လို့သေချပြီ

နာကရောတိမလိုက်နာသောထောပုဂ္ဂိုလ်သည်နိယတောဆန်းကျင်မဲ့ရန်သူတို့သည်သာသည်ဖြစ်၍သေတီစင်စင်ကြီးသေလျက်နေရလေတော့ဤဆိုပြီးတော့သုံးမဩဝါဒပေးတယ်အဲဝိလူကပေးလိုပဲအသုံးမဩဝါဒအကျိုးစီးပွားလိုရှိပြီးတော့ဆရာသမားကဖြစ်စေမိကောင်းဆွေကောင်းတွေကဖြစ်စေ အဲသုံးနဲ့သုံးပါတဲ့ဥစ္စာနားမထောင်မဲနေလို့ရှိရင်အဲဒီဝေလူကမြည်ရဲ့မွေကိုမွေးရဲ့ရသေးလိုပဲဒီနေ့ကျရင်အကျိုးမဲ့ဖြစ်ပြီးပေးရတယ်ဆိုပြီးအဆုံးမအဝါဒပေးအဲဒီမွေဟာသောသောကသူယူရနဲ့မွေးထားတာပဲသားဖြစ်နေတကယ်ကိုယူရနဲ့မွေးထားတာဟိုလာမယ်ဆရာလိုစည်းဝါးပြည့် နှိပ်စက်ပြီးမွေးထားတာမဟုတ်ဘူးသူကတကယ်ကိုချစ်ခင်လေးမြပြီးအစတုန်းကတော့သူကတော်တော်ကိုမွေးနဲ့ရသေးနဲ့တော်တော်ရှင်ပါနေတာတူပါတယ်လို့သာဟွန်းတော်တော်ရှင်ပါနေအဲ့ဒါခြေတုန်းကမွေးခဲ့ကျွေးခဲ့တောင်းလျှောက်ခဲ့တာတွေကျေးဇူးတွေအများကြီးရှိတာပေါ့ဒါတွေပဲမူရသိမယ်မသိဘူးသူဒုက္ခတွေတစ်ခုတွေ့လို့ရှင်ကနှိမ့်ဆက်တယ်ဆိုပြီးတော့သိဆိုးတာပဲအဲ့ဒါလိုပဲ သတ္တဝါတွေသာနာလူရဲ့သာနာမှာရှိတဲ့ဓာကြီးလေးပါဆိုတော့မွေလေးကောင်ကဘာမှကျေးဇူးမသိတတ်ဘူးဟွန်းလူတွေကဒီဓာကြီးလေးပါကိုဓာကြီးလေးပါရုပ်ကိုကြီးအများအားပြုစုရတယ်ဒီရကထာရဲကမျက်နာသိပေးရတယ်ရေချိုးရတယ်သူဟွန်းသာပြတွေပါတယ်နဲ့တိုက်ပြီးတော့ဆေးကြောပေးရတယ် အညီကြီးတွေပါလေသိကြအောင်လုပ်ရတယ်။တချို့ပုဂ္ဂိုလ်တွေမှာဆိုရင်ပြင်းတဲ့သားတွေပါလေလိမ့်ယူပြီးတော့ပေးရတယ်။ဒါကောင်းသောဥဝစားတွေလည်းသူဆင်ပြီးတော့ပေးရတယ်။အရာနေရာတို့ဆိုလို့ရှိရင်လည်းကောင်းကောင်းလေးနဲ့သူသိရတယ်။စားတော့တွေလည်းပဲသူရှားကြံပြီးတကလားကျွေးရတယ်။အမှန်တော့အကောင်းမွန်နေတဲ့သူပြုစုတယ် လိုပဲနေတဲ့ရက်တိုင်းတခါလဲပြုစုနေတာမနေ့ရောနေ့ရောဒီနေ့လုံးတန်းနိုင်မညပြုစုစောင့်ရှောက်လာတဲ့ဘေးရန်တွေမရောက်အောင်ကောင်းစားချမ်းသာအောင်လို့ပြုစုကြတာလူတိုင်းလူတိုင်းကိုယ့်ကိုယ်ကိုပြုစုတာတော့ဖြင့်ပြုစုတဲ့ဘက်ကတော့မလျော့ပါဘူးကိုယ့်ကိုယ်ဆိုတော့နာယူရနဲ့ပြုစုကြတာပါပဲ။ ဘယ်လိုပြုစုနေပေမဲ့လို့ဒါကြီးလေးပါးကတော့ကျေးဇူးမသိတတ်ဘူးတဲ့ဒီလိုဟာငါအပြင် ပြုစုကြတယ်ဆိုပြီးတော့ကျေးဇူးပြီးနိုင်မလားမသိဘူးဖောက်ပြန်ပြန်ရှိတဲ့အခါဖောက်ပြန်ပြည့်စည်တာပဲအဲဒီနေ့ကြလို့ရှိရင်ရင်ရောပြီးတော့အိုမင်းတတ်တယ်ဒီနေ့ကြလို့ရှိရင်ပြင်နာယောဂဝေဒနာတွေဖြစ်တတ်တယ်နောက်ဆုံးဒီနေ့ကြရင်ဒီဓာကြီးလေးပါအကုန်လုံးပြည့်ပြီးတော့သေးတာပဲသတ်လိုက်တာပဲပြီးတော့ ဒါကြီးလေးပါဘယ်လိုပြုစုဝင်မယ်လို့ကျေးဇူးမတင်ပါဘူးတဲ့ကျေးဇူးတရားမှမသိဘူးတဲ့ဥစ္စာကတော့ကျေးဇူးတရားမှမသိဘူး။ဒါကြောင့်မွေမွေဟာဘယ်လိုပဲယူရစောင့်ရှောက်ဝင်မယ်လို့ကျေးဇူးတရားမှမသိသလိုပဲဒါကြီးလေးပါကလည်းကျေးဇူးတရားမှမသိတော့ကြောင်းဒါကြီးလေးပါနဲ့မွေနဲ့ဟာသဘောတူသည်။အဲကြောင့်မို့လဲပဲ ဓာကြီးလေးပါးကိုမွေကြီးလေးကောင်လို့ဥပမာပြုပြီးမြတ်စွာဘုရားဟောတယ်ဓာကြီးလေးပါးမွေကြီးလေးကောင်ဟာကျေးဇူးမသိတာလို့ယွန်စရာမုန်းစရာကြောက်စရာကောင်းတယ်လို့ပဲမိမိတို့သာနာမှာရှိတဲ့ဓာကြီးလေးပါးလည်းကျေးဇူးမသိတတ်တဲ့ဓာကြီးလေးပါးတွေမွေးမြူဆောင်ကြရတာကြောက်စရာကောင်းတယ်ယွန်စရာကောင်းတယ်อืมဒီဓာကြီးလေးပါးကလွတ်မြောက်အောင်လို့အားထုတ်စရာကောင်းလာပြီလို့ဆိုလိုပါတယ် အဲဒီရာကြီးလေးပါးကိုမွေးမြူယူရပြီးတော့လာသလဲများလာပြီအဲဒီဘဝတော့မဟုတ်ဘူးဟိုဘဝဟိုဘဝတွေကလည်းပဲဒီလိုယူရတာလားဘဝတိုင်းဘဝတိုင်းဟာလည်းဒီရာကြီးလေးပါးကကျေးဇူးတင်ပြီးတော့စောင့်ရှောက်ခဲ့တာမဟုတ်ဘူးအဲဒါဒီနေ့ကြလို့ချင်းချင်းဖောက်ပြန်ပျက်စီးပြီးတော့နှိမ့်ဆက်ခဲ့တာကြီးရဲ့ပဲပြီးတော့ဒီရာကြီးလေးပါးဟာညွန်စရာမုန်းစရာကောင်းလာပြီလို့ဒီလိုသိဝရမြတ်စွာဘုရားဟောပါတယ် အာဝိသေသကာရီတော့ဝိသေသကာရီအထူးမသိတတ်ဘူးအထူးမပြုတတ်ဘူးလောကမှာပုဂ္ဂိုလ်သူဆိုတာသိရတယ်ဒီညဝယ်ရှိတဲ့ပုဂ္ဂိုလ်ဆိုတာသိရတယ်ကြောက်စရာကောင်းတဲ့ပုဂ္ဂိုလ်ဆိုတာလည်းသိရတယ်ဘယ်လိုရှိတာပေါ့အဲပုဂ္ဂလဝိသေသောဇာနိတာပေါ့ပုဂ္ဂိုလ်အထူးဆိုတာသိရတယ်ပုဂ္ဂိုလ်အထူးကို ပုဂ္ဂိုလ်ထူမှမသိပဲနဲ့အဲပုဂ္ဂိုလ်ထူမှမသိပဲနဲ့ဘီယုမဆိုင်လို့ရှိရင်အဲ့ဒီအဲ့ဒီပုဂ္ဂိုလ်တွေအဲ့ဒီလူစုတွေမှာအကျိုးမဲ့တွေဖြစ်တတ်တယ်ပုဂ္ဂိုလ်ထူပုဂ္ဂိုလ်ထူမှသိပြီးတော့တရိုးတသေးပြုစုစောင့်ရှောက်တတ်တဲ့ပုဂ္ဂိုလ်အဲတူတယောက်ဖြစ်စေအများစုဖြစ်စေအဲ့ဒီလိုပုဂ္ဂိုလ်တွေမှာအကျိုးကျေးဇူးတွေခံစားရပါတယ်ရတဲ့ရွာထဲမှာ

အဲ့ဒါရက်ွက်နဲ့ဖြစ်စေ၊ရွာနဲ့ဖြစ်စေ၊မြို့နဲ့ဖြစ်စေဒီလိုပဲရာသံဃာတွေလည်းဒီလိုပဲရာသံဃာတွေထဲမှာလည်းပဲဂုံတုရှိတဲ့ပုဂ္ဂိုလ်ကဂုံတုရှိတဲ့အလိုက်နဲ့ရိုသေလေးစားလုပ်ရတယ်။ရိုသေလေးစားမလုပ်ရင်ဟိုဒီမှာနေငါမထူပါဘူးဆိုပြီးသူများနဲ့အတူတူနဲ့သင်္ကားကြနမငါးကြနေရမကြပါဘူးဆိုပြီးတော့အဲဒီမှာမနေလို့တခြားသွားလို့ချင်းအဲ့ဒီအကျိုးကျေးဇူးဆောင်ရနိုင်တဲ့ပုဂ္ဂိုလ်တို့ကတခြားရောက်သွားရင်ဟောဒီသက်ဆိုင်ရာပုဂ္ဂိုလ်တွေအကျိုးမဲ့ဖြစ်တယ်။ အဲဒါကြောင့်ပုဂ္ဂလာဝိသေသောဇာနိတာဘောတဲ့ပုဂ္ဂိုလ်တို့ဆိုတာသိရတယ်အဲကြောက်စရာကောင်းတဲ့ပုဂ္ဂိုလ်ဆိုတာလည်းသိရတာပဲကြောက်စရာကောင်းတဲ့ပုဂ္ဂိုလ်ဘေးရန်တွေပြုတတ်တဲ့ပုဂ္ဂိုလ်လည်းအဲ့ဒီပုဂ္ဂိုလ်လည်းပဲသိရတယ်စာပေကျမ်းဂန်တွေထဲမှာအမှန်တန်ကြက်တဲစွာဩဝါဒပေးထားတဲ့ဝိနည်းကတောင်မှအဲ့ဒီပုဂ္ဂိုလ်တွေအခွင့်အရေးပေးတယ်စာပေကျမ်းဂန်နဲ့ဝိနည်းမှာ

စားစရာတောက်စရာဖြစ်စေဝတ်စရာသုံးစရာဖြစ်စေပစ္စည်းတွေလူတာအဲ့ဒီလူထားတဲ့ပစ္စည်းတွေအဲ့ဒီလူထားတဲ့ပစ္စည်းတွေကိုအဲတရားဓမ္မတွေတွေ့ကြရပုဂ္ဂိုလ်တွေမပေးရဘူးတဲ့ပေးကောင်းတဲ့ပုဂ္ဂိုလ်တွေရှိပါတယ်အမိအဖတို့ဒီလိုဟာတွေပေးကောင်းတာတွေရှိပါတယ်အဲဒီလိုဟာတော့ပေးရသတင်းသုံးပေါ်အချင်းချင်းရဟန်းချင်းချင်း ရဟန်းသာမဏေချင်းချင်းဒီလိုပေးရပါတယ်အဲဒီတော့မသက်ဆိုင်တဲ့ဒကာရမတွေစောက်ပြီးဒကာရမပေးရဘူးတဲ့ပေးလို့ရှိရင်ဘာဖြစ်တော့ဆိုဗရာတရားကိုပျက်စီးစေရသည်တဲ့ကုလအမျိုးအမျိုးသားအမျိုးသမီးဒကာရမတို့ဤသရာတရားပျက်စီးစေရသည်တဲ့ဒါနားမလည်တဲ့ပုဂ္ဂိုလ်ကတော့သရာတရားဖြစ်တယ်လို့တချို့ကအောက်မေ့နေတယ်တချို့ကအခုဒီကာလမှာဒီ ကျောင်းကဘုန်းကြီးကနေပြီးတော့လာလို့ရှိရင်တရားဓမ္မတွေကျွေးလာမွေးလာပေးလာကမ်းလာလို့ရှိရင်ကြီးညိုတာကိုအဲကြီးညိုတော့တရားတရားပြည့်လာတယ်လေတချို့ကအောင်းမင်းအမှန်ကသာတရားတရားမဟုတ်ဘူးဒါကလောကရေးရတယ်တူးနဲ့တူးနဲ့ခင်းတာပဲဒါတရားတရားပဲဟုတ်လိမ့်မှာတော့လူလူချင်းနဲ့တူးတူးဒီလိုပေးကောင်းတောင်းပုံဆိုတာပေးကောင်းရင်တော့ပေးရင်တော့ကောင်းတာပဲသူစားအဲကျေးဇူးတင်တာပဲဒါကသူစား သရတရားမဟုတ်ဘူးသရတရားဆိုတာဘာလို့ဆိုတော့ဘုရားကုံတရားကုံသံဃာကုံယုံကြည်တာကမှသရတရားတဲ့အခုရာသံဃာတော်တွေကိုယ်ဝယ်စည်းကပ်နေတယ်ဆိုတာဂုံကိုအာယုံပြုပြီးတော့ကိုယ်ဝယ်စည်းကပ်ရတာပဲရဟန်းတော်တွေကမြတ်စွာဘုရားရဲ့သုံးမတော်တိုင်းသီလတွေကောင်းမွန်စွာကျင့်တယ်သမထဝိပဿနာတရားတွေကောင်းမွန်စွာကျင့်တယ် လောဘဒေါသမောဟအကျဉ်းချောင်းဖြစ်တဲ့ကောင်းသောအကျင့်တွေကိုကျင့်နေတယ်ပုဂ္ဂတိဘာနာကုံနဲ့ပြည့်စုံတော်မူတယ်ဆိုပြီးတော့ကြီးညိုရတာကိုသိခိုးရတဲ့အယုသေပြုရတယ်အဲကောင်းသောအကျင့်တွေကျင့်နေတယ်လို့အာယုံပြုပြီးတော့သိခိုးရတယ်ကောင်းသောအကျင့်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေသိခိုးသောအားဖြင့်လူရန်ပူဇော်သောအားဖြင့် ကောင်းကျိုးချမ်းသာတွေရတယ်လို့ယုံကြည်တာကအဲ့ဒါကသဒ္ဓါတရားအစ်စ်ဆိုတာဒါသဒ္ဓါတရားအစ်စ်ဒီဘုန်းကြီးနဲ့ကိုယ်နဲ့ယဉ်ပြီးတော့ဘာလို့မဟုတ်ဘူးဒီဘုန်းကြီးကပေးဘူးလို့ကျွေးဘူးလို့အဲငါဝေယဝိသတွေဆောင်ရွက်ဘူးလို့ဒီလိုမဟုတ်ဘူးဆိုတာဒါဒီမှာသီလကိုသမာဓိကိုပညာကိုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေပဲဒီလိုပုဂ္ဂိုလ်တွေဒီကုပ္ပူဇော်တော်အားဖြင့်လူရန်တော်အားဖြင့်ကောင်းကျိုးချမ်းသာတွေကိုကြားနိုင်မယ် ယုံကြည်တာကသာသရတရားဖြစ်သရတရားနဲ့ရိုးရိုးကိုယ်ကိုယ်နဲ့အဲခေါင်းကဒီယဟန်ကနေပြီးတော့ပေးလို့ကျွေးလို့ကိုယ်အမှုပိစာတွေဆောင်ရွက်ပေးလို့ဝိယဝိစာတွေဆောင်ရွက်ပေးလို့ဒီကိုတော်တော့ဖြင့်အဲကြီးညိုရသူဟာဒီကိုတော်သူကကျွေးတာများလားငါလည်းခွန်လေးသွားပြီးတော့အဲလှူလိုက်အောင်မှပဲသင်္ကန်းလှူလိုက်အောင်မှပဲ ကိစ္စကြီးငယ်ရှိတဲ့ခါကလာဟောဒီကိုယ်တော်ကငါကိစ္စတွေဆောင်ရတာများလားပြေးတာကမ်းတာများလားဒီကိုယ်တော်ကပါအောင်မှာပဲဆိုတော့ဒါတွေကသူကသရာတရားမဟုတ်ဘူးအဲ့ဒါသရာတရားပြည့်သွားတာတဲ့လို့မူလကရိုးရိုးကြည်ညိုနေတဲ့ဟာကသရာတရားပြေးလို့ကမ်းလို့ဝေယဝိသဆောင်ရလို့ကိုအကျိုးကိစ္စတွေဆောင်ရလို့ကြည်ညိုတယ်ဆိုတာတွေကဒါကသရာတရားမဟုတ်တော့ဘူးတဲ့လူချင်းဖြစ်တာကိုဆိုတာလူချင်းပေါင်းတယ်လို့ဖြစ်တာဒါကရဟန်းပေါင်းမဟုတ်ဘူးလူပေါင်းဖြစ်အဲ့ဒါကြောင့် ကုလာသူတကောအမျိုးတို့ဤသရတရားကိုဖြစ်စည်းတတ်တဲ့ယဟန်လို့ဆိုတဲ့သူကအဲအမျိုးတို့တရားဓမ္မတွေယောဒနာဘုရားတရားတန်ခါရိုးရိုးအစကကြီးညိုနေတာမဟုတ်ဘူးတဲ့သူလောက်တာနဲ့ပေးလို့ကမ်းလို့ကြီးညိုတာဖြစ်သွားတယ်ပြက်ပြီးတယ်ဒီဥစ္စာအဲ့ဒီပေးလို့ကမ်းလို့ကြီးညိုပြီးလူသားနဲ့ဥစ္စာကကုသိုလ်ကောင်းကောင်းရပါလားဆိုအဲ့ဒါကုသိုလ်ဟုတ်ချင်ပါဟုတ်မှာကုသိုလ်ဟုတ်လည်းပဲအဲ့ဒါသိပြီးတော့ကောင်းကောင်းအကျိုးမပေးတော့ဘူး တက်တက်တန်တာကျုံးပြီးတော့အဲ့ဒါကြောင့်မို့အဲ့ဒီလိုပေးတာကမ်းတာတွေသရာတရားပြည့်တယ်ဆိုပြီးတော့မပေးကောင်းဘူးလို့ဝိနည်းကကြက်ကြက်တဲတဲအဲကမ်းတာထားပါတယ်ဒါပဲမဲ့လို့အဲဓမြကြီးတွေကြတော့ပေးနိုင်သေးတယ်တဲ့ဝိနည်းကလည်းပုဂ္ဂလာဝိနည်းတော့ဇာနိတာဟောသူကပုဂ္ဂိုလ်အထူးကိုကြောက်ရတယ်သူကပုံတော်လို့ပြင်ပြအသက်အန္တရာယ်လည်းပြုနိုင်တယ်ပုံတော်ကြောက်နေပါတယ်မိနဲ့လည်းကျို့သွားနိုင်တယ်သူကဒါကြောင့်ဓမြကြီးတွေကြတော့

အဲခတ္တိယမင်းမျိုးပဲဒီပုဂ္ဂိုလ်ကတော့ဗျမနာဘုံသားမျိုးထက်တန်းကြတယ်အမျိုးသားမြတ်တယ်ဆိုပြီးတော့ဒီဓာကြီးလေးပါအဲဒီအဲဒီငွေကြီးကသိရလားဆိုမသိပါဘူးတဲ့အဲဒီပုဂ္ဂိုလ်ကတော့သတင်းသီလနဲ့ပြည့်စုံတဲ့သူတော်ကောင်းပဲသိသလားဘယ်လိုမသိပါဘူးတဲ့အာဒီပုဂ္ဂိုလ်ကလူမိုက်ကြီးပဲသိသလားသိသလားမသိဘူးတဲ့သူကတော့အဲသူ့ သူမျက်မှောက်ရောက်လာလို့သူစိတ်ဆိုးအောင်လုပ်ရင်ငွေကြီးကကိုက်မှာပဲတဲ့ဘယ်သူဖြစ်ဖြစ်ကိုက်မှာပဲတဲ့ဒီလိုကတော့အဲလိုပဲတဲ့ဓာကြီးလေးပါးကလည်းပဲပုဂ္ဂလဝိသေသပုဂ္ဂိုလ်သူရဲ့လို့သူဘာမှမသိဘူးတဲ့အဲဒီပုဂ္ဂိုလ်ကတော့ခတ္တိယမင်းမျိုးပဲဆိုပြီးတော့ချမ်းသာပေးမလားဆိုမပေးပါဘူးတဲ့ဖောက်ပြန်စရာရှိရင်ဓာကြီးလေးပါးဖောက်ပြန်တာပါပဲဒီပုဂ္ဂိုလ်ကဗြဟ္မဏမျိုးသာအချင်းစင်ကြဲတယ်ဟုတ်လားဗြဟ္မဏတွေကသူက မာဇမာကြီးကမွေးလာတယ်ဆိုတာကိုသူတို့ပဲအဲဇမာကြီးကမွေးလို့အမြတ်ဆုံးဆိုတာပဲအေးသူတို့တဏှာရှိတဲ့ဓာကြီးလေးပါးကတော့အမြတ်ဆုံးပုဂ္ဂိုလ်ရဲ့လို့ဘာမှမညာပါဘူးသူတို့လည်းပဲဓာကြီးလေးပါးဖောက်ပြန်တာယောဂဝေဒနာဖြစ်သေးတာပဲသူတို့လည်းမတတ်နိုင်ဘူးအင်းအဲယဟန်သူမြတ်တည်းရဲ့လို့လည်းသူမသိဘူးတဲ့ဒါဒီပုဂ္ဂိုလ်ကတော့သီလတွေရိုးသေးသေးစောင့်ကြောက်နေတာပဲ လူရင်ကျင့်ဝတ်တွေကျင့်နေတာပဲသမထဥပဒနာဘာဝနာတွေပွားနေတာပဲဆိုဒါကြီးလေးပါးကသိပါမလားတဲ့မသိဘူးတဲ့။ဩယောဂဝေဒနာတစ်ဖြစ်ကြကြီးဖြစ်တာပဲတဲ့သူက။တခုတော့ရှိရဲ့။တရားအားထုတ်နေတဲ့ပုဂ္ဂိုလ်ကဘုဇင်တရားတွေပွားနေတော့ကြားမှာတော့ကြားမှာတာလေအဲ့ဒါတခုကတော့ကောင်းတယ်။ဘုန်းကြီးများလက်တွေ့ပြောရမယ်ဆိုရင်တော့ဘုန်းကြီးတရားတော်တုန်းကသထုံမှလေးလာနေကြတာ။ဘာသေးမှမစားပါဘူး။ အာဈေးမှမစားဘူးဒီလိုပဲအဲပထမပိုင်းကဆိုရင်တစ်လလောက်ကသုံးခါပြီးတော့စားရတယ်သုံးခါသုံးခါလည်းပဲဘယ်သူမှမသိပါဘူးဒီလိုလျှောက်ပြီးတော့သွားတာပဲအဲဒါသုံးခါစားလောက်ရပါတယ်သပိနဲ့အပြည့်ရသုံးစားလို့ပြုလို့တကယ်ကောင်းတယ်ဒီလိုကဘုန်းကြီးကကုတ္တတိပြန်စဉ်းစားရင်မှတ်မိသေးအောင်ပဲဟိုတုန်းကသုံးနေသိစားကောင်းတာပဲစားလို့တော့လို့ကောင်းတယ်ကြားမှာတယ်အဲ့ဒီလေးလအတွင်းမှာနေမကောင်းတာဘာမှမရှိဘူး ကောင်းမခဲနာမရှိဘူးဘာမှကိုမရှိဘူးအကြောင်းညာမရှိဘူးကြားမှနေတာတို့ကလေးလားဘယ်မှာဆေးတွေပါလေကုရမလို့ဒါတော့တစ်ခါတစ်ခါပြောရတယ်အခုဘယ်မှာတောက်ကြနေဆိုရင်ဆရာဝန်ကလာတော့ပန်းချောင်းခောက်လိုက်ပြီဆိုရင်ကိုတော်တွေရောဘာတွေရောပွားကြအကျိုးကျိုးနဲ့အောင်လို့သူတို့တဲ့ဆေးကကုရပါဘောကိုတော်တွေသူဆေးကတည်းကုရပါဘော

ဒါပေမဲ့လို့ဒီဓာကြီးလေးပါးကပြီးလို့တော့မဟုတ်ဘူးဆိုတာအဲသူတော်ကောင်းတရားတွေအစွမ်းကြောင့်ယောဂဝေဒနာတွေမဖြစ်ဘဲနဲ့သက်သာနေတာဖြစ်ရင်လည်းပျောက်ပြီးတော့သွားတာသာရှိပါတယ်ဓာကြီးလေးပါးကတော့မသိပါဘူးဒီဟာသူတော်ကောင်းပဲဆိုပဲသိလိမ့်မှာတော့မသိဘူးသူစားမသိတော့ဟောအဲဓာကြီးလေးပါးမိပြုပြီးဟောပြန်ပြစီဒီနေ့ကျသိကြီးပြစီတာပဲ မြတ်စွာဘုရားဤသာနာမှာရှိတဲ့ဓာကြီးလေးပါးကလည်းဖောက်ပြန်တာပဲဖောက်ပြန်တော့နောက်ဆုံးကြတော့ပြိဋိဘံဆံသွားရတယ်တဲ့ဒီဓာကြီးလေးပါးဟာပုဂ္ဂလာဝိသေသမသိဘူးတဲ့ပုဂ္ဂိုလ်တူရဲ့လို့မသိဘူးတဲ့အဲကြောက်စရာတွေလည်းသူမသိဘူးတဲ့ဟွန်းကြောက်စရာဘက်ကအဲမင်းရဲ့လို့လည်းသူမသိဘူးတဲ့ဟာဒီဥစ္စာကဓမ္မကြီးပဲဒီလိုလည်းမသိဘူး ကြောက်မယ်ဆိုရင်ကြောက်เสียကောင်းတဲ့သာဝေကျမ်းကအရာကတော့သာသနာတော်မှာထင်ရှားတဲ့ပုဂ္ဂိုလ်ကြီးတွေတွေ့ရတာအရှင်ဒေဝရတို့ဘုရားတော်မှာသူကဆရာတရားကြောင့်နေတာကိုနာမိုက်တဲ့ပုဂ္ဂိုလ်ကြီးဆိုပြီးတော့ကြောက်မယ်ဆိုသူကြောက်เสียကောင်းသားတယ်မကြောက်ဘူးတဲ့ဒါကြီးလေးပါကဘုရားလက်ထက်တော်ကခိုင်းဆရာကြီးတွေတဲ့ဘုရားမဟုတ်ဘဲနဲ့ဘုရားဝန်ခံနေတဲ့ပုဂ္ဂိုလ်ကြီးတွေတရားမသိဘဲနဲ့တရားသိတယ်ဝန်ခံပြီးတော့လူတွေကို

အဲဒီလိုပုဂ္ဂိုလ်ကြီးတွေလည်းသူတို့တဏှာရှိတဲ့ဓာကြီးလေးပါးတွေကဖောက်ပြန်ပြည့်စည်သူတို့လည်းသိချင်းပြည့်စည်ကုန်တာပဲနာမည်တော့ကြံတော့တယ်ဘာမှခံနိုင်ဘူးအဲဒါကြောင့်ဓာကြီးလေးပါးပုဂ္ဂလာဝိသေသမသိတာဘူးတဲ့ဒီပုဂ္ဂိုလ်ကပုဂ္ဂိုလ်ထူးတယ်လို့လည်းမသိတာဘူးကြီးညိုစရာကောင်းတယ်လို့လည်းမသိတာဘူးဒီပုဂ္ဂိုလ်ကတော့ကြောက်စရာကောင်းတယ်မိုက်တယ်လို့လည်းမသိတာဘူးကြောက်အောင်မှလည်းမသိဘူး အလုံးသောပုဂ္ဂိုလ်တွေမှာဟောပြန်စရာကြီးဖောက်ပြန်ပြီးတော့နှိမ့်ဆက်တာပဲဒါကြောင့်မို့မွေကြီးလေးကောင်ဟာ သူကျေးဇူးမသိတာပဲနဲ့အဲတွေ့သူကရပုဂ္ဂိုလ်ကိုကြိုက်ပြီးတော့တတ်တတ်တယ်လို့ပဲဒါကြီးလေးပါကလည်းသူကျေးဇူးအဲပုဂ္ဂိုလ်သူတွေမသိတာပဲနဲ့ဟောက်ပြန်ပြီးတော့ကို တတ်တတ်တယ်နှိမ့်ဆက်တတ်တယ်ဒါကြောင့်မို့ဒါကြီးလေးပါမွေကြီးလေးကောင်နဲ့သူကြောက်စရာကောင်းပြီ ကြီးလေးကောင်နဲ့ပူပေါင်းပြီးတော့နေလာတာကြာလာပြီခုမှမဟုတ်ဘူးသူကဘွာတိုင်းဘွာတိုင်းတွေကြောက်ကြကောင်းတာကြီးတွေကိုဒါကြီးတွေပဲကိုကိုတဲ့ဟာတွေလည်းပါရလို့ကိုကိုတဲ့ပြင်ဘယ်ကားလိုက်ရင်တော့သူများကိုယ်တွေရောလျှောက်ပြီးတော့ตายနှိမ့်တဲ့နေတာတွေပြီးတော့ဒါကြီးလေးပါးတွေသဘောကျတယ်ကြောက်စရာတွေကြောက်မယ်ဆိုကြောက်စရာကောင်းလာပြီလို့အဲဒါကိုသဘောပေါက်အောင်လည်းသာပြဟောထားပါတယ်အနန္တဒောတုပတ္တဝါတော့ အဆုံးပိုင်းခြားမရှိတဲ့အပြစ်ဒေါသတွေကိုလည်းပဲဖြစ်စေတတ်သည်အမွေဆိုတာဟာသူကြိုက်လို့ရှိရင်ယူရင်လည်းကျိုးတတ်တယ်၊ကမ်းရင်လည်းကမ်းတတ်တယ်၊လူစင်မမိပဲရင်လည်းဖြစ်တတ်တယ်၊သေရင်လည်းသေတတ်တယ်အဲဒီလိုကျိုးမဲ့တွေဖြစ်တတ်စေနော်မူကြိုက်လို့တချို့ကျော်တွေပါလေဖြတ်ပြီးရကျိုးတော့တယ်ရှိတာပေါ့ မျက်စိတွေပါလေပြည့်သွားတာရှိတယ်ကိုယ်တွေပါလေအဲအသားရည်ပြည့်စည်ပြီးတော့နေတာရှိတယ်တချို့လည်းအင်အားတွေနည်းပြီးတော့နေတာရှိများသောအားဖြင့်ပြည်ရပါတယ်ပြည်သားကများပါတယ်အဲလိုပဲဓာကြီးလေးပါးကလည်းပဲလောကအကျိုးမဲ့တွေဟူသည်များဓာကြီးလေးပါးအကြောင်းပြုပြီးတော့ရှင်းနေတာတဲ့လူတွေอืมလူတွေဟာ ကျိုးတယ်ဆိုရင်လည်းဒါကြီးလေးပါပဲဒါကြီးလေးပါမရှိရင်အကျိုးမရှိနိုင်ဘူးသူတို့သူတို့ရှိလို့ပဲတရားကျိုးရတယ်လက်ကျိုးရတယ်ခြေကျိုးရတယ်ဒါကြီးလေးပါကကျိုးနေတာပဲอืมမျက်စိကွယ်ရတယ်ကြောက်เสียကောင်းတယ်မျက်စိကွယ်တာများကျိုးမဲ့တယ်အဲဒါလည်းပဲဒါကြီးလေးပါဖောက်ရလို့ပဲနားကမ်းရတယ်အဲနားတွေပါလေပြည့်ရဒါကြီးလေးပါကြောင့်ပဲ

ဓာကြီး၄ပါးတွေဟာလောကမှာရှိတဲ့များအကျိုးမဲ့တွေသူတို့ပြုတာပါပဲဓာကြီး၄ပါးမှီပြီးတော့အကျိုးမဲ့တွေဖြစ်တာအကျိုးမဲ့တွေကုသမြဓာကြီး၄ပါးနဲ့ဆိုင်တယ်ဓာကြီး၄ပါးနဲ့မကင်းဘူးတဲ့ပြီးတော့မွေကြီးလေးကောင်ဟာအကျိုးမဲ့တွေအဆုံးစားမရှိပြုရတယ်လို့ပဲဓာကြီး၄ပါးတွေဟာလည်းအကျိုးမဲ့ကိုအဆုံးစားမရှိပြုရတယ်ကြောက်စရာကောင်းသည်ကြောက်စရာကောင်းတဲ့ဓာကြီး၄ပါးလွတ်မြောက်အောင်လို့ သူတော်ကောင်းတရားတွေပွားများတဲ့ပွားများလိုက်လာပြီလို့ဒီလိုအိဗယ်ကြီးပြီးတော့မြတ်စွာဘုရားဟောထားပါတယ်ဘိကဝေယံတို့ဥက္ကတေသာထက်သောတကိုရှိကုန်သောကောရဝိတာကျမ်းနာသောစိတ်ရှိကုန်သောသတ္တရောအာသီဝိတာတိဧတံမူကြီးလေးကောင်းတို့ဟူသောဤမည်သည်သရဏလေးပါးကုန်သောမဟာဘူတာနာမဟာဘုံယုတ်ကြီးတို့ဤအရိဝသနာမြည်ပေသည် ဤရာဤလေးပါးသောမဟာဘုဟုသီကသိရတာပဲနိမူပါပထဝီရာတုရာပထဝီရာဤ၎င်းအဘောရာတုရာအဘောရာဤ၎င်းဒေဇရာတုရာဒေဇရာဤ၎င်းဝါယောရာတုရာဝါယောရာဤ၎င်းဒီဝသနာမြည်ပေသည်အဲဒါကြီးလေးပါးမြည်အဲဒီဒါကြီးလေးပါးတွေဟာအခုယောဂီပုဂ္ဂိုလ်တွေတရားအထုတ်ရမှာဒါတွေကျွနေရတာပါပဲငွေကြီးလေးကောင်ကိုကြောက်တော့အားဖြင့်ငွေကြီးလည်းကလွတ်အောင်လို့ပြေးနေရတယ် မှာပြည့်နေတာပဲတဲ့တရားထုံးနေတဲ့ပုဂ္ဂိုလ်တွေပြည့်နေတရားအောင်ထုတ်တဲ့ပုဂ္ဂိုလ်တွေကမပြည့်သေးဘူးဒီငွေကြီးတွေနဲ့သဘောကျနေလို့ရှိတယ်ငွေကြီးတွေယူရနေလို့ရှိတယ်ငွေကြီးတွေနဲ့သဘောကျပြီးလက်ခံနေတာအဲတရားထုံးနေတဲ့ပုဂ္ဂိုလ်တွေကဒီငွေကြီးတွေလုံးမြောက်အောင်လို့ပြည့်နေတာတခါမှလိုက်ရင်ခြေတလန်းပြေးတာနဲ့တူတယ်တခါမှလိုက်ရင်ခြေတလန်းပြေးတာမှတ်တိုင်းမှတိုင်းကငွေကြီးလေးကောင်ကလွတ်အောင်ဒါကြီးလေးပါးကလွတ်မြောက်အောင်လို့ တရားကျင့်သုံးအားထုတ်နေတာတဲ့ဒါကြောင့်ကြိုးစားပြီးတော့အားထုတ်ကြ။ဟွန်းဒီနေ့တော့ဒီရင်မရမှာပဲဆောင်းပုဂ္ဂလေးဆိုပြီးတော့တရားသိရအောင်။မွေလေးကောင်ကမွေလေးကောင်ကလေးပါဗုဒ္ဓလေးပါဗုဒ္ဓသုဒ္ဓ၅ပါးသုဒ္ဓ၅ပါး ငါခန္ဓာနှင့်ငါခန္ဓာနှင့်မိညာယံပဲမိညာယံပဲသတ်ဆွဲချက်ကြောင့်သတ်ဆွဲချက်ကြောင့်ဇွာပြည့်သုံးညာဇွာပြည့်သုံးညာသောက်သွားရသောသောက်သွားရသောယောက်ကတဘုံယောက်ကတဘုံ၆အာယုံ၆အာယုံသုံးဆုံးသည်များသုံးဆုံးသည်များ ကြ၍ဩကအလေးစွဲမြစ်ပင်လည်းဤဤဝေကံသာသက္ကာယမသေမနိဗ္ဗာန်ကိုကံထံသော จิตတံမကင်จิตတံမကင်အောင်ဖွဲ့စင်၍အောင်ဖွဲ့စင်၍အတွင်ကူးရဲ့အတွင်ကူးရဲ့အာထုတ်ချက်ဖြင့်အာထုတ်ချက်ဖြင့်ဘုဘဲအရာဘုဘဲအရာကူမြောက်သူမှာကူမြောက်သူမှာယဟန္တာရီယဟန္တာရီကောင်းစွာညွှန်ကြားကောင်းစွာညွှန်ကြားကဲသူကကဲသူကတရားမြတ်စွာ အဲဒီတော်ကြီး၄ပါးနဲ့ကိုယ်လည်းနိဗ္ဗာန်ရောက်နိုင်ပါတယ်တဲ့အရိယာမဂ်ကို၄ပါးအကုန်လုံးရောက်နိုင်ဒါကြီး၄ပါးလောက်သိယုံနဲ့လည်းပဲဉာဏ်သာဖြစ်နိုင်တယ်ဒါကြီး၄ပါးခုပฏิပဒဒေသနာတော်အရဝါယောဓဗဒနာပြုပြီးဒါကြီး၄ပါးကိုရှုမှတ်နေတယ်အဲ့ဒါနဲ့လည်းပဲအရဟတဟုနိဗ္ဗာန်ကိုရောက်နိုင်ပါတယ်။ အဲသွားရင် သွားတာကိုမှရရင်ရတာကိုမှ ထိုင်ရင်ထိုင်တာကိုမှလဲလျောင်းရင်လဲလျောင်းတာကိုမှ ကိုမူရာတွေပြုတိုင်းပြုတိုင်းမှအရိယဘုံလေးပါးကရှိဖို့ရှေ့သို့သွားရင်ရှေ့သို့သွားတာကိုမှနောက်သို့ဆိုရင်နောက်သို့ဆိုတာကိုမှလက်ခြေတို့ကိုကွေးလို့ရှိရင်ကွေးတာကိုမှတဲ့တယ်ကြည့်ရင်မှသံဆောင်ကြည့်ရင်မှသံဆောင်တစ်ခုကိုကင်တွေ့ရင်မှ စသည်ဖြင့်ကိုမူရာတွေပြူတိုင်းပြူတိုင်းအဲကျွမှနေတာသံပစဉ်ကပတိပတိသံပစဉ်တရားနဲ့ကျွမှပြီးတော့အဲဒါဝါယောရဗရဏပြုပြီးတော့ကျွမှနေတာပဲအဲဒီကိုမူရာတွေပြူတိုင်းပြူတိုင်းကတောင်းတင်းလှုပ်ရှားတဲ့ဝါယောရတောင်းတင်းလှုပ်ရှားတယ်တွန်းကန်တယ်ဝါယောရ အဲဒီဝါယောဓာတ်တွေကိုယူတိုင်းယူတိုင်းလာပြီးနေတာပဲအခုဖောင်းတယ်မှားရင်ဖောင်းတာဖောင်းတာထဲမှာတောင်းတဲ့သဘောပါတယ်တင်းတဲ့သဘောပါတယ်တွန်းကန်တဲ့သဘောပါတယ်လှုပ်ရှားတဲ့သဘောပါတယ်တရားတစ်ခါကိုတောင်းလာပြီးလိမ့်မယ်တရားတစ်ခါတင်းနေတာပြီးလိမ့်မယ်တရားတစ်ခါတင်းတယ်ဆိုတော့ယော့တာလည်းပါတယ်ယော့တာလည်းပြီးလိမ့်မယ်တရားတစ်ခါကိုတွန်းကန်နေတာပြီးလိမ့်မယ် တရားတခါကိုတည်ရင်နဲ့လှုပ်ရှားနေတာကိုသိနိုင်မယ်အဲ့ဒါဘာသိသိတာဝါယောဓာသိတာအဲ့ဒီဝါယောဓာသိနေလို့ရှိရင်ဖောင်းတာအမှတ်တိုင်းဝါယောဓာသိတယ်ပိဏာမှတ်တိုင်းဝါယောဓာသိတယ်ဝါယောဓာကဘာတော့ယုတ်တရားပဲမှတ်သိတာကဘာတော့နန္တရားပဲအဲဖောင်းတယ်မှလိုက်တော့တောင်းတာတင်းတာလှုပ်ရှားတာကယုတ်မှတ်သိတာကနံယုံနေတာလည်းနှစ်ခုပဲမှတ်တိုင်းမှတ်တိုင်းယုံနာနှစ်ခုရှိတာ ဒါကစာသဘောအချင်းလည်းဒီလိုသဘောကျပြီးသိနိုင်ပါတယ်ဒါပေမဲ့လို့အဲဒီစာသဘောကတော့ပညာသိခေါ်တယ်စာနဲ့ကျမ်းဂန်ရနဲ့မှတ်သားပြီးတော့သိတာပေါ့အဲကျမ်းဂန်ရနဲ့မှတ်သားပြီးတာကိုယ်တိုင်သိမဟုတ်သေးဘူးအခုယောဂီပုဂ္ဂိုလ်တွေမှာဖောင်းတိုင်းပင်နဲ့မှားတော့အဲဒီမှာမှတ်တိုင်းမှတိုင်းဟာဖောင်းသားလေးပင်သားလေးဖောင်းသားလေးကတခုမှတ်သားလေးကတခုပင်သားလေးကတခုမှတ်သားလေးကတခုမှတ်တိုင်းမှတိုင်းဟာ

။ဟောင်းတယ်မှလာရင်ဟောင်းတယ်လာတဲ့ယုတ်ကတစ်ချက်။မှတ်သိလိုက်တာကတစ်ချက်။ဒီလိုကွဲနေတော့။အဲယုံနာမကွဲသေးခင်ကတော့ဟောင်းတယ်ပင်နဲ့မှတ်ရမယ်ဆိုလို့တော့မှတ်နေတာ။ဟောင်းတာလည်းငါပဲ၊ပင်တာလည်းငါပဲ၊မှတ်သိတာလည်းငါပဲ။ဘာဖြစ်ဖြစ်အကုန်လုံးငါကြီးတဲ့တယောက်တည်းဖြစ်နေ။အဲဒီနာနဲ့ယုံနဲ့ကွဲပြီးတဲ့ခါကျတော့မှတ်တိုင်းမှတ်တိုင်းဟာမှားရတဲ့အာယုံကတရားမှတ်သိနေတဲ့အတိလေးရတရားဒီလိုကွဲရတယ်မှားရတဲ့အာယုံကယုတ်

ပရိသုဒ္ဓထေဝဉ္ဇဉ်စင်ကြဲနေတယ်အဲဒီရုပ်အတိလေးထောင်းတက်လာတာလည်းသိချာသိတယ်ပိန်ကျသွားလည်းသိချာသိတယ်ကိုွေးတာလည်းသိချာသိတယ်ဆန်းတာလည်းသိချာသိတယ်ကိုယ်မူရတဲ့ပြုတိုင်းပြုတိုင်းမှတ်အမှတ်ကလေးတွေဟာတခြားတစ်ပါးမရောက်ခွဲနဲ့ပြုပြင်တဲ့အမူအရာလေးတွေပေါ်မှာတည်ပြီးတော့သိနေတယ်တဲ့အချုပ်သွင်းမရှိပဲနဲ့ရုပ်ကိုပိုင်းပိုင်းခြားခြားသိတောင်းရင်တောင်းတာတင်းရင်တင်းတာလှုပ်ရှားရင်လှုပ်ရှားတာအဲ့ဒီသဘောလေးတွေပိုင်းပိုင်းခြားခြားသိ တတရတာထူထူချင်းရအချင်းတရားတော်နာထိုရုပ်လည်းအာယုံရှိကုန်သောဝါထိုရုပ်ကိုမှတ်သိကုန်သောအရူပဓမ္မနာတရားတို့သည်တရားမေဝါမိမိအလိုလိုသာလင်ပါကတာဟွန်းတိထင်ရှားကြလေကုန်တော့၏အဲဒီရုပ်တွေကိုမှတ်တိုင်းမှတ်တိုင်းရုပ်အဲမှတ်စရာသိစရာရုပ်အာယုံထင်ရှားကြသိရသလားတဲ့ထင်ရှားကြသိတဲ့နံတရားတွေလည်းပေါ်လာတယ်အသိလေးတွေပေါ်လာတယ် အာယုံပေါ်ရင်အသိပေါ်တော့မှာပေါ့သူတို့ကငကူတွဲရဖြစ်နေတာကိုအောင်းနာလေးကိုပိုင်မဲ့ချာချာသိရင်အောင်းနာသိရဲ့နန္တရားလေးလည်းပဲပိုင်မဲ့ချာချာပေါ်လာတယ်အောင်းနာကတရားသိတာကတရားကွဲလာပိဏာလေးပိုင်မဲ့ချာသိရင်ပိဏာကတရားသိတာကတရားကွဲတာကိုပိုင်မဲ့ချာသိရင်ကွဲတာကတရားသိတာကတရားသနာပိုင်မဲ့ချာသိရင်သနာကတရားသိတာကတရားခြေတော့ကြွရလှမ်းရမှလည်း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 ပထဝီဓာတ်ထင်လာလို့ရှိရင်အခက်မှာကြမ်းတမ်းတဲ့သဘောတောင့်ခံထောက်အောင်နဲ့တိုက်ပြီးတော့ခါနေတဲ့သဘောအဲ့ဒါလေးရတဲ့ချာဒီအမှတ်သိနေတဲ့အသိလေးရတဲ့ချာအာယုံနဲ့အသိနဲ့အာယုံနဲ့အသိနဲ့အတွဲလိုက်တွဲလိုက်ကလေးပိုင်းခြားပြီးတော့သိလာတာနာမရူပပရိစ္ဆေရညာနဲ့နာယုတ်ပိုင်းခြားသိတာတဲ့ဒီခဲ့ပါတဲ့ ဒီရပါလေဒီလဲစာသဘောနဲ့ဆိုရင်တော့မသိပါဘူးဒီလိုပဲမှနေမှဒါလည်းရိုးသေးသေးမှမှဒေါက်တာတွေပေါ်ပေါ်ဆိုတာလေးမှလို့ရှိရင်ဒီမှားရအောင်နဲ့မှတ်တည်တဲ့စိတ်ကွဲပြီးသိတာမဟုတ်ပြောတော့ပြောရပါတယ်ဟောတော့ဟောရပါတယ်ပြောဟောရပဲမယ်လို့ပြီးုံမှဒီကြမှာရင်မှာရင်ကိုတခါတည်းအာယုံနဲ့အပိနဲ့အာယုံနဲ့အပိနဲ့တွဲတွဲပြီးတော့ဖြစ်တာသုံးသုံးလေးအဲ့ဒါလည်းသိရတော့ဒီကိုယ်ထဲမှာယုံနဲ့နာနှမျိုးတည်းသာရှိတာပါလားခုနတာကြီးလေးပါကိုဟုတ်လားအဲ

လေးကြသွားတဲ့အခါလေးကြသွားတယ်အဲဒီလိုသိရတဲ့အခါကာလမှာအယူစည်းတာဖွဲ့စည်းတာလေးကြသွားတာကအာဘောဓသိတာကနန္တရားပထဝီဓာမမိတဲ့အခါကာလကျတော့အဲခက်မာတယ်ကျန်းန်းတယ်နူးညံ့တယ်อืมတိုက်ခံပြီးတော့နေတယ်အဲဒီလိုသိရတဲ့အခါသိရတဲ့အာယုံလေးတွေကယုတ်တည်ကြသိနေတာလေးကနန္တရားအဲဒါကြီးလေးပါးကယုတ်မှတ်သိနေတာကနာမှတ်တိုင်းမှတိုင်းဟာ မှားတဲ့အာယုံဒါကြီး၄ပါးကတရားမှတ်သိနေတာတရားဒါရှိတာပဲဒီယုံနဲ့ဒီနာရှိတာပုဂ္ဂိုလ်သတ္တဝါမရှိဘူးလို့ပိုင်းခြားပြီးတော့သိတာနာမရူပပိစ္ဆရာနဲ့ဒိဋ္ဌိဝိသုဒ္ဓိတဲ့အဲ့ဒါလေးချိုးကြွယ်လို့ရတယ်ဒါလေးချိုးကြလာလို့ရှိရင်နောက်ဥပဒနာဉာဏ်တွေကဆက်ပြေးလာတယ်အဲ့ဒါရွှေရွှေနဲ့အကြောင်းအကြောင်းရှိလို့အကျိုးလေးတွေဖြစ်ရတယ်ဆိုတာသဘောကျလာတယ်ကိုညာမိသလောက်ပေါ့လေသာဝိကျမ်းတွေကပါတယ်ပြစ္ဆသမုပ္ပါဒ်တွေအကုန်လုံးနားလည်အောင်တော့ပဲဖြစ်မလဲ ဒါကရိသသမုပ္ပါဒိအကုန်လုံးနားလဲဒါကဘုရားများမှာအကုန်လုံးနားလဲအဲဒါကိုညာမိသလားအကြောင်းရှိတော့အကြောင်းလေးတွေအကျိုးလေးတွေဖြစ်ရတယ်ဆိုတာလည်းသဘောကျအကြောင်းမရှိရင်အကျိုးမဖြစ်ဘူးဆိုတာသဘောကျပြီးတော့ကျူတိုင်းကျူတိုင်းကအဲဖောင်းတာပိန်တာဖြစ်ဖြစ်ဝေးတာဆန်းတာဖြစ်ဖြစ်ကြွတာလမ်းတာဖြစ်ဖြစ်ကိုမူရာလေးတွေဖြစ်ပြီးပြောက်သွားတယ်မှတ်တဲ့စိတ်မှတ်ပြီးတဲ့စိတ်ကလေးကသိပြီးပြောက်သွားတယ်မှားရင်မှားရင်လည်းတခါလဲမှားရတဲ့အာယုံရောမှတ်ပြီးတဲ့စိတ်ရောဟာ တခါမှလိုက်တခါပြောက်တခါမှလိုက်တခါပြောက်ပြီးလာတော့အနေဆမမြဲတဲ့တရားတွေပဲပေါ်ပြီးပြောက်သွားတဲ့ဆင်းရဲတွေဒုက္ခတရားတွေပဲသူသဘောတိုင်းသူဖြစ်ပြနေလို့အနာတ္တပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတရားတွေပဲလို့ကျွင်းကျွင်းတခါလဲရှင်းပြီးတော့သိလာတယ်ဟိုစားတဲ့ပင်နဲ့ကြက်နေရတာမဟုတ်ဘူးဆရာသမားတွေပြောလို့မဟုတ်ဘူးသူ့အသူရှုနေရင်ကိုသဘောကျလာတာဖြစ်ပြီးကြောက်သွားတာတွေကြီးတဲ့တွေ့တော့မမြဲတဲ့တရားတွေပါလားတို့အရင်ကမသိလို့ပဲမရှုလို့ဒီဟာတွေ ဒီလိုဖြစ်ဒီလိုဖြစ်မမြဲတဲ့တရားတွေကြီးတယ်ပဲသဘောကျတယ်မိစ္ဆာနုပါဒနာညာခေါ်တယ်ကြည်ကြည်ပြည့်ချင်းတဲ့ဒီထဲဘာမှအားကိုးစရာမရှိဘူးသာစရာနှိမ့်စရာမရှိဘူးဘာမှကောင်းတဲ့တရားတွေမရှိဘူးမကောင်းတဲ့တရားတွေကြီးတယ်ပဲဆင်းရဲတွေကြီးတယ်ပဲဒီလိုသဘောကျတယ်ဒုက္ခနုပါဒနာညာလည်းခေါ်တယ်ကျို့တော့လဲဒုက္ခဝေဒနာတွေကြီးကျယ်တွေ့ပြီးတော့ဒုက္ခတွေထင်လာလည်းရှိပါတယ်အဲ သူသဘောနဲ့သူဖြစ်ပြနေတဲ့သဘောတရားပဲတို့အရှင်တို့ကတော့အသက်ရှင်နေတယ်ကောင်းလေးရှိတယ်မှလည်းအခုသူ့ဟာသူဖြစ်သူ့ဟာသူဖြစ်ခဏမစဲဖြစ်ပြနေတဲ့သဘောတရားကြီးတွေပါလားအနာတ္တတရားကြီးတွေပဲဆွေးရှင်သဘောကြလားအနာတ္တနုပဒနာညာခေါ်တယ်အဲ့ဒါအရေးကြီးတယ်ဝိပဿနာမှာဒီအနိစ္စဒုက္ခအနာတ္တတွေကိုယ်ပိုင်ညာနဲ့ရှင်ရှင်သိဖို့အရေးကြီးတယ်ဒီလိုသိအောင်လို့ပဲစိတ်တိုင်းစိတ်တိုင်းလိုက်မှနေရတာစိတ်တိုင်းစိတ်တိုင်းမမှရင်ဒီအသိမရောက်ပါဘူးစာသဘောနဲ့ပြောနေတာကတော့အဲ့ဒါကတော့အပေါ်ရနေမှာပဲတကယ်သဘောမရောက်ပါဘူး ကိုဖြစ်ခိုက်ဖြစ်ခိုက်ကလေးတွေလာပြီးတော့မှတော့ရုပ်မူရာတွေဖြစ်တိုင်းမှနာမူရာတွေဖြစ်တိုင်းမှဝေဒနာတွေဖြစ်တိုင်းမှတော့ဒုက္ခိတနဲ့သူဖြစ်ပေါ်ပြီးပျောက်သွားတာလေးအပိုင်းပိုင်းလေးတွေပိုင်းခြားပြီးအဲဒီလိုသိလာတော့အနိစ္စဒုက္ခအနတ္တသဘောတွေပဲလို့ရှင်ရှင်ရှင်သဘောကျလာတာအဲဒါဝိပဿနာဉာဏ်တွေပဲအဲဒီကနေပြီးအဖြစ်အပျက်ကလေးဒီဥရိယဘယဉာဏ်တို့ဘင်္ဂါတို့ဘယအာရိနဝတွေအကုန်လုံးသွားတာပါပဲတခါတည်းဒီတိုင်းချောက်ချူပြီးသင်္ခါရုပ္ပခါရောက်အဲဒီ ဓာကြီး၄ပါးခေါင်းသာပိန်သာမှစ၍ကိုယ်သာသံသာဆိုင်နာထသာကိုယ်မူရတွေအဲ့ဒါတွေမှတ်တိုင်းမှတ်တိုင်းရဒီတရားတွေအဖြစ်အပျက်တွေပြီးရင်ပြီးရင်နဲ့နောက်ဆုံးကြတော့ဒီဖြစ်ဖြစ်တဲ့တရားတွေအကုန်လုံးချုပ်ငင်းတဲ့နိဗ္ဗာန်ရောက်သွားနိုင်တယ်။ဟွန်းခေါင်းသာလည်းမရှိဘူးပိန်သာလည်းမရှိဘူးကိုယ်သာလည်းဆံသာလည်းမရှိဘူးရှုတဲ့စိတ်လည်းမရှိဘူးမှတ်သိတဲ့စိတ်လည်းမရှိဘူးစဉ်းစားတဲ့စိတ်လည်းမရှိဘူးဒါကြတဲ့မှတ်စရာအာယုန်တွေမှတ်သိတဲ့စိတ်တွေအကုန်လုံး ဖြစ်ပြတတ်တဲ့တရားတွေလုံးဝချုပ်ငြိမ်စိတ်သုံးပြီးတော့နေတဲ့နိဗ္ဗာန်တရားကိုကျွင်းကျွင်ရောက်ပြီးတော့သွားတယ်အဲ့ဒါပထမကျေဥစွာရောက်ရင် သောတာပတိမညာတဲ့နိဗ္ဗာန်ကိုမြင်သွားတာဒါသနာခေါ်တယ်တဲ့ပထမနိဗ္ဗာန်မြင်တာပဲပထမကျေဥစွာမြင်နောက်ထာဂတာကကျူလို့နောက်ကြိမ်နေကြတော့ဘာဝနာခေါ်တယ်ထာဂတာကမြင်သွားတာတွေဟိုမှာသရဏိမဲ့နဲ့ထပ်ပြီးမြင်တယ်နာမိမဲ့နဲ့ထပ်မြင်တယ်အရဟတမဲ့နဲ့ထပ်မြင်တော့ပြီးရော အဲဒီရာသမဲနဲ့မြင်တဲ့အခါကာလကျရင်ကိလေသာခါသိနေငြိမ်းညာနာဖြစ်ဆင်းရဲခါသိနေနိဗ္ဗာန်ကိုရောက်တယ်တဲ့အဲဒီလိုဓာကြီးလေးပါအမွေကြီးလေးကောင်းခဲ့တော့ကြောင်းယွန်းပြီးဒီဓာကြီးလေးပါကလွတ်မြောက်အောင်မွေကြီးလေးကောင်းတဲ့ဓာကြီးလေးပါကလွတ်ကင်းရအောင်အဲလွတ်မြောက်ရအောင်ဒီဓာကြီးလေးပါကိုဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးဒီကလာရှုနေတာမွေကြီးလေးကောင်းကလွတ်မြောက်အောင်လို့ပြေးနေတာနဲ့တူပါတယ်နောက်ဆုံးကြလို့ချင်းခုနပြောတဲ့ဟုတ်လား ဟိုဘက်ရောက်ကူးမြောက်သူမှယဟန္တာရီဆိုပြီးကြောင်သွားမှာကိုနောက်ဟိုကြမှာထပ်ပြီးတော့ရှင်းရအောင်မယ်နေ့တော့အချိန်နဲ့တော်တော်ကုန်သွားပါပြီအဲဒီကြောင်အထုတ်ဖို့တဲ့ဒီဓာကြီးလေးပါရှုုံနဲ့လည်းပဲယဟန္တာဖြစ်နိုင်ပါလေဒါလည်းပဲနိဗ္ဗာန်ရောက်ကြောင်းကမ္မထာတစ်ခုပဲတဲ့ဒီဥစ္စာမူကြီးလေးကောင်းတဲ့ဓာကြီးလေးပါတူတယ်လို့ဟောလိုက်တဲ့ဒေသနာဟာနိဗ္ဗာန်ရောက်ကြောင်းတရားတစ်ခုတဲ့ဒီဓာကြီးလေးပါခုဥပဒနာရှင်ဒါတွေရှုနေရတာပဲဟာဘဝတိုင်း

တချို့လည်းတော်တော်ကြီးရောက်နေပေါ့လေတချို့လည်းပဲစကားစားတယ်အဲ့ဒါလုံးမြောက်အောင်ပြကြအောင်ဒီအာဒီဝိသအာဒီဝိသောပမသုတ်တံတရားတော်နဲ့ဟောတော်မူအပ်သည့်တိုင်မိမိတဏ္ဍာ၌ရှိသောမွေကြီးလေးကောင်နဲ့လာတူသောကြောက်စရာကောင်းသောယွန်စရာကောင်းသောမုန်းစရာကောင်းသောညီးငွေစရာကောင်းသောဓာကြီးလေးပါးတို့မှလွတ်မြောက်အောင်ထိုဓာကြီးလေးပါးတို့